အဲ့တော့တရားဝါဒဓမ္မကမ္မဋ္ဌာန်းစဉ်သင်တန်းကနေကျေးဇူးပါတယ်မင်္ဂလာပါအားလုံးရှင်လန်းချမ်းမြေ့ကြပါစေအနန္တအနန္တငါးပါးကိုဥခတ်၍ဆရာတော်ကိုမေတ္တာပို့ဂါရဝပြုကြပါစို့ဗုဒ္ဓဂုဏောအနန္တောအားလုံးတူတူ ဆိုကြပါမယ်နော်ဗုဒ္ဓဂုဏောအနန္တောဓမ္မဂုဏောအနန္တောတန်ခဂုဏောအနန္တော မာတာပိတုကုဏောအနန္တော အာစရိယကုဏောအနန္တော အနန္တောအနန္တ၅ပါးကိုရှ िख ိုးပါ၏ဖေဟာအရှင်သူမြတ်ဖေဟာတပည့်တို့တို့နှင့်ဝိနည်းတတဝါအပေါင်းတို့သည်အဝေယဟွန်တုဘေးရန်ကင်းကြပါစေအပြာပစ္စံဟွန်တုစိတ်ဆင်းရဲကင်းကြပါစေအနိကာဟွန်တုကိုယ်ဆင်းရဲကင်းကြပါစေဒုက္ခိအတ္တနံပရိဟာရန္တု ကြကြမမချမ်းသာဖြင့်မိမိတို့ခန္ဓာဝင်ကိုရွတ်ဆောင်နိုင်ကြပါစေဒုက္ခမှုစံတူဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေယထာလရသမတ္တိတော်မာဝိကိစ္ဆံတုရရှိပြီးသောစည်းစိမ်ချမ်းသာမှမြည်ရောကြပါစေဖြင့်ကမ္မတကာကန္တာလင်ကိုပိုင်ဥစ္စာရှိကြကုန်၏ဆရာတော်ရှင်သူမြတ်ဖျားဆရာတော်ဘေးရန်ကင်းပါစေစိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲကင်းပါစေ ကျမ်းကျမ်းမာမာချမ်းသာဖြင့်ခန္ဓာဝင်ကိုသာသနာဝင်ကိုရွတ်ဆောင်နိုင်ပါစေဆရာတော်ဓမ္မမြတ်ဗုဒ္ဓဤတရားတော်များကိုတည်ယူလေ့ကျင့်ခွင့်ရသည့်အတွက်အထူးကျေးဇူးကြီးမားလာပါသည်ရှင်ဗျာတပည့်တော်တို့သည်မြတ်ဗုဒ္ဓဤတရားတော်များကိုယူသည်လေးစားစွာကြင်ကြံကိုကိုအားထုတ်ပါပြီရှင်ဗျာတရားစကားစာရအောင်နော်ရှစ်ပါးသီလယူကြအောင်အလုံးလိုက်ဆုံး အဟံဗန္တိအဟံဗန္တိဣတရဏီနတဟဣတရိနတဟအထင်ကသမဏဂတံအထင်ကသမဂရံဘောဓထသီလံဥဘောဓထသီလံဓမ္မံယာစာမိ ဓမ္မယံစာမိအနုကံကတဝါအနုကံကတဝါသီလံဒေထသီလံဒေထမေဗန္တိမေဗန္တိဓမ္မောရမိတံဝရိထအဘဗန္တိပါရှင်ဗျာနမောတတဗကောဒောရတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗကဝတောရဟတောသမ္မာသမ္ဗုဒ္ဓတ္တ နမောတသဗဂဝတော အရဟတောသမ္မာသမ္ဗုဒ္ဓัสနမောတသဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓัสဩဒန္တရဏံဂိသာမိဓမ္မန္တရဏံဂိသာမိသံဃံတရဏံဂိသာမိဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိ ဒုတိယပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယပိဓမ္မံတရဏံဂစ္ဆာမိဒုတိယပိသံဃံတရဏံဂစ္ဆာမိတတယံပိဗုဒ္ဓံတရဏံဂစ္ဆာမိတတယံပိဓမ္မံတရဏံဂစ္ဆာမိတတယံပိသံဃံတရဏံဂစ္ဆာမိတရဏဓမ္မနံပရိပုဏ္ဏံ အပဗန္ဒီပါရှင်ဖေယအာနာတိပါတာဝေရမဏိတိတ်ခာပဒံတမာရိယာမိပါဏာတိပါတာဝေရမိတိတ်ခာပဒံတမာရိယာမိဘုံလုံးဘယ်သူတက်မှမတက်ကောင်းကိုယ်တက်လည်းမတက်ကောင်းသူများလည်းမတက်အောင်တက်ရှိတတ်မှတက်ချင်းမှရှောင်းခြင်းပါတယ် အထိန်နာဒါနာဝေရမဏိတိတ်ခာပဒံသမာရိယာမိအထိန်နာဒါနာဝေရမဏိတိတ်ခာပဒံသမာရိယာမိဉာဏ်ပစ္စည်းကိုကောင်းတယ်လို့ကိုယ်ပစ္စည်းကိုလည်းခိုးလို့တဲ့စိတ်နဲ့မစားကောင်းဘူး အဗျမစရိယဝေရမဏိတိတ်ခာပဒံသမာရိယာမိအဗျမစရိယဝေရမဏိတိတ်ခာပဒံသမာရိယာမိမြတ်တဲ့ကျင့်တွေကိုကျင့်ခြင်းမှာရှောင်ခြင်းပါတယ်မုဒ္ဒဝါဒဝေရမဏိတိတ်ခာပဒံသမာရိယာမိမုဒ္ဒဝါဒဝေရမဏိတိတ်ခာပဒံသမာရိယာမိမမှန်တဲ့စကားတွေပြောခြင်းမှာရှောင်ပြီးတော့ကြံ့ကြံ့ထမ်းရိုင်းဆိုင်မှာထမ်းပြောတဲ့စကားတွေ အဲ့ဒါတွေလည်းရှောင်ရမယ်ပြီးတော့တယောက်နဲ့ရန်လို့ရန်တိုက်တဲ့စကားတွေရှောင်ရမယ်အကျိုးရှိတဲ့စကားတွေရှောင်ရမယ်ချုံပြောရင်ဝစီဒုစရိုက်၄ပါးမှာရှောင်တာပါသူရာမေရိယမစ္ဆပမာရဌာနာဝိရမဏိတိတ်ခာဗရန္တမာရိယာမိသူရာမေရရာမစ္ဆပမာဏဌာနာဝိရမဏိတိတ်ခာဗရန္တမာရိယာမိဝိစေဝတေတေရတိရှောင်ခိုင်းတယ်ဘာကြောင့်မဟုတ်လဲဒါတွေတောက်လိုက်ရင်ကုသိုလ်ကောင်းမှုမေ့သွား လုတ်ချင်တော့ဘူးအကြောင်းလျှောဝိကာလဘောဇနာဝေရမဏိတိတ်ခာပဒံသမာရိယာမိဝိကာလဘောဇနာဝေရမဏိတိတ်ခာပဒံသမာရိယာမိနေမလွဲတဲ့ချိန်ကနေစရင်မနေ့အာယုန်တိုင်းတိုင်ဟုတ်ထမင်းတို့ဟင်းတို့အစာရုပ်ဒါတွေကိုစတော့ချိန်မှာရှောင်းကြပါလေနေစာနေစာဂီတာဂီတာဝါရိတာဝါရိတာမိတုက ဝိတုကဒတနာဒတနာမာလာကန္တာမာလာကန္တာဝိလိပနာဝိလိပနာဓာရဏဓာရဏမန္တနာမန္တနာဝိဘုဒနာဌာနာဝေရမဏိတိခာပရံသမာရိယာမိဝိဘုဒနာဌာနာဝေရမဏိတိခာပရံသမာရိယာမိကာဝေသဘင်တို့အလှပြင်းတာတွေဒါတွေကိုရှောင်ကြပါလေ။ဘာဖြစ်လို့ကိလေသာတွေဖြစ်မှာဆိုတဲ့ ဩဇာတေနမဟာတေနဝေရမဏိတိခာပရံသမာရိယာမိဩဇာတေနမဟာတေနဝေရမဏိတိခာပရံသမာရိယာမိနိမြနေရာကိုထိုင်နေအိတ်ချင်းမှရှောင်ပါတယ်ဒါပေမဲ့လို့ဒါတော့ကိလေသာဖြစ်မှဆိုတဲ့အတွက်အမတ်တတိနဲ့အိတ်ကောင်းပါကိုအိယာကိုမြင်မြင်နိုင်နေပြဿနာမြောင်ကောင်းကောင်းကောင်းအဓိကတော့တတိနဲ့ရှိနေဖို့ပါဣဒံမေတိလံဣဒံမေတိလံ နိဗ္ဗာန်တနိဗ္ဗာန်တပစ္စယောပစ္စယောဟောတုဟောတုအပမတိနာတမရိထံအမဗန္ဒီပါရှင်ဖေဟာခုဖေဟာဝိပ္ပယကိုမယ်ဘာလို့နမောတတ္တဘဂဝါတော်တော်သမ္မာသမ္ဗုဒ္ဓတ္တကိုသုံးခေါက်ဆိုမယ်ပြီးတော့မှအောက်ကပါဠိလေးဖြည်းဖြည်းမှမှလေးနဲ့အတူတူဆိုကြမယ်နော်အဲဆိုအတူတူ နမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ ုရောတောဘဂဝါဘောဓာယဓမ္မဒေတိတိတောဘဂဝါကျွန်ုပ်တို့မြာဤအာထာကိုကိုရာစေဖြစ်တော်မူသောသူမြတ်စွာဘုရားသည်ဗုဒ္ဓသစ္စာ၄ပါးအမှန်တရားကိုပိုင်ကြားတင်တင်သိမြင်တော်မူပြီးသည်ဖြစ်၍ဘောဓာယတတ္တဝါများကျွန်ုပ်တို့အားလည်း အလားတူပင်သိပင်ကြပါစေခြင်းအကျိုးငါဓမ္မသစ္စာလေးတံတရားမှန်ကိုဒေသေးတိဂယုနာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါ၏တံပကဝင်တံတတော်တင်ရှားသူမြတ်စွာဘုရားကိုအဟံကျွန်ုပ်သည်ဝင်နာမိယူသေးမြတ်တို့လက်အုံမိုး၍ ရှ िख ိုးပူဇော်ပါ၏ရှင်ဖျားဒန္တောသောဘဂဝါဓမ္မထာယဓမ္မံဒီတိတိသောဘဂဝါကျွန်ုပ်တို့များ၏အာထာကိုကိုရာအစေဖြစ်တော်မူသောသူမြတ်စွာဘုရားသည်တန်တော်မြေကြားတွေ့ရာကြံတိယာမှာကိလေသာညင်ကြီးကင်းစင်ဝေးလေရင်ကြီးတော်မူပြီးသည်ဖြစ် ဓမ္မထာယတတဝအများကျွန်ုပ်တို့အားလေအလားတူစွာကိလေသာညင်ချေကင်းစင်ဝေးလျက်ယင်ချေကြပါစေခြင်းချိုးငါဓမ္မယင်ချေစီယံတရားမှန်ကိုဒေသေးသည်ကိယနာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါ၏တံပကဝန္တံတတော်တင်ရှားသူမြတ်စွာဘုရားကိုအဟံကျွန်ုပ်သည် ဝိနာမိယူသေးမြတ်တို့လက်အုံမိုး၍ရှ िख ိုးပူဇော်ပါ၏ရှင်ဘုရားတန်တော်သောဘဂဝါသမထာယဓမ္မံဒေတိတိသောဘဂဝါကျွန်ုပ်တို့အများ၏အာထာကိုကိုရာစေဖြစ်တော်မူသောသူမြတ်စွာဘုရားသည်တန်တော်ယာဂသာသာလှူရှားခြင်းလျက် ငြိမ်သက်အေးငြိမ်ငြိမ်တော်မူပြီးသည်ဖြစ်၍သမထာယာတတဝါများကျွန်ုပ်တို့အားလေအလားတူစွာငြိမ်သက်ငြိမ်အေးကြပါစေခြင်းအကျိုးမှာဓမ္မငြိမ်သက်စေရန်တရားမှန်ကိုဒေဒေတိဂယုဏရှိသောပညာအပြင်ဟောကြားတော်မူခဲ့ပါ၏။ တံပကဝိတံတတော်တင်ရှားထုမြတ်စွာဘုရားကိုအဟံကျွန်ုပ်သည်ဝိနာမိယူသည်မြတ်တို့လက်ဟုမိုး၍ရှ िख ိုးပူဇော်ပါ၏အရှင်ဘုရားဒိန်နောသောဘဂဝါတရဏာယဓမ္မံဒေတိတိသောဘဂဝါကျွန်ုပ်တို့အများ၏အာထာကိုကိုရာစေဖြစ်တော်မူသောထိုမြတ်စွာဘုရားသည် တိန်နောဩဃလေးပြာတန္တရာဤဘုမာကံရောက်နိဗ္ဗာန်ပေါအောင် ကုမြောက်တော်မူပြီးသည်ဖြစ်၍တရဏာယတတဝါများအကျွန်ုပ်တို့အားလေအလားတူစွာ ကုမြောက်ကြပါစေခြင်းအကျိုးငှာဓမ္မကုမြောက်စေရန်တရားမှန်ကိုဒီဒီဒီယင်းနေရှိသောပညာအဖြစ် ဟောကြားတော်မူခဲ့ပါ၏တံပကဝင်တံတတော်တင်ရှားထူမြတ်စွာဘုရားကိုအဟံကျွန်ုပ်သည်ဝင်တာမိယူသည်မြတ်နုလက်အုံမိုး၍ရှ िख ိုးပူဇော်ပါ၏ရှင်ဘုရားပရိနိဗ္ဗူတောသောဘဂဝါပရိနိဗ္ဗာနာယဓမ္မံဒေသေးတိ သောဘဂဝါကျွန်ုပ်တို့အများဤအာထာကိုကိုရာစေဖြစ်တော်မူသောထိုမြတ်စွာဘုရားသည်ပရိနိဗ္ဗူသောကိလေသာခတ်သိမ်းအလုံးစုံငြိမ်းပြီးသည်ဖြစ်၍ပရိနိဗ္ဗာန်ာယပရိနိဗ္ဗာန်ာယတတ္တဝါများကျွန်ုပ်တို့အားလေအလားတူစွာကိလေသာခတ်သိမ်းငြိမ်းကြပါစေခြင်းအကျိုးငါဓမ္မကိလေသာငြိမ်းရန်တရားမှန်ကို ဒေသေးတိဂယုနာရှိသွာပညာအပြင်ဟောကြားတော်မူခဲ့ပါ၏တံပကဝင်တံတတော်ထင်ရှားထိုမြတ်စွာဘုရားကိုအဟံကျွန်ုပ်သည်ဝင်တာမိယူသေးမြတ်တို့လက်အုံမိုး၍ရှိခိုးပူဇော်ပါ၏ရှင်ဘုရားပြီးတော့မေတ္တာဆာမျက်နှာဘယ်လောက်လဲဆာမျက်နှာ78 ဆိုတော့ဒီဟာတွေကလည်းအားလုံးရပြီးသားပါအဲ့တော့ကျွန်တော်အတူတူဆိုကြမယ်နော်မေတ္တာတုတ်မေတ္တာဘဝနီ7မျိုးပေါ့နော်အားလုံးကတော့တည်ပြီးသားပါဒါပေမဲ့ဒီခေါင်းစဉ်ကတော့မေတ္တာတုတ်မေတ္တာဘဝနီ7မျိုးပေါ့နော်အဲ့တော့အခုတူဆိုမယ်လုံးစုံများစွာတတဝါချမ်းသာကိုစိတ်မြဲပါစေဥပယံဘီကင်းစင်ဝေးငြိမ်းအေးကြပါစေကြောက်တမကြောက်တနေရာများစွာတတဝါချမ်းသာကိုစိတ်မြဲပါစေ ဥပယံဘေကင်းစင်ဝေးငြိကြပါစေမြင်အမမြင်အနေအများစွာတတဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံဘေကင်းစင်ဝေးငြိကြပါစေဝေနေနီးနေနှထွေများစွာတတဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံဘေကင်းစင်ဝေးငြိကြပါစေဘဝဇဆုံးမဆုံးများစွာတတဝါချမ်းသာကိုယ်စိတ်မြဲပါစေ ဥပယံဘေကင်းစင်ဝေးငြိမ်းအေးကြပါစေရေတူအလတ်300ခန္ဓာတတဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံဘေကင်းစင်ဝေးငြိမ်းအေးကြပါစေကြီးငယ်အလတ်300ခန္ဓာတတဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံဘေကင်းစင်ဝေးငြိမ်းအေးကြပါစေစုကြုံအလတ်300ခန္ဓာတတဝါချမ်းသာကိုယ်စိတ်မြဲပါစေ။ ဥပယံဘေးကင်းစင်ဝေးငြိမ်းကြပါစေလူချင်းချင်းလှပချင်းကင်းရှင်းကြပါစေအထင်သေးချင်းချင်းချင်းကင်းရှင်းကြပါစေစင်ရလူချင်းချင်းချင်းကင်းရှင်းကြပါစေကျွန်တော်တို့နောက်တစ်ခါနံပါတ်9ကနေစပြီးတော့တတဝါချင်းချင်းကိုလက်လက်ပတ်တာကိုပြန်ပြီးစပြန်ဆိုမှာ17တိပေါ့နော်အဲ့တော့တတဝါချင်းချင်းလက်ပတ်ချင်းကင်းရှင်းကြပါစေအထင်သေးချင်းချင်းချင်းကင်းရှင်းကြပါစေ ဆင်းရဲလူချင်းချင်းချင်းခင်းရှင်းကြပါစေဆရာတော်ဒီခြေမရှိပါဆက်ဆိုရမှာလားဆိုပါခြေမရှိဆိုခြေမရှိပါတတဝါချမ်းသာကိုယ်စိတ်မြဲပါစေဒါကတော့မေတ္တာဘဝနည်း၄မျိုးပေါ့နော်ဒီကျွန်တော်ကောင်းစဉ်လေးကြံခဲ့လို့ကျွန်တော်ပြန်ပြောပြရစီအာခြေမရှိပါတတဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံဘေကင်းစဉ်ဝေးညီကြပါစေ ခြေနှချောင်းရှိပါတတဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံဘေကင်းစင်ဝေးငြိမ်းကြပါစေခြေလေးချောင်းရှိပါတတဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံဘေကင်းစင်ဝေးငြိမ်းကြပါစေခြေများကြီးရှိပါတတဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံဘေကင်းစင်ဝေးငြိမ်းကြပါစေသာဓုသာဓုသာဓုသာဓု ပြိကံလောက်ကြမယ်နော်ကျွန်တော်တို့ပြိကံလောက်တယ်ဆိုတာကတော့ဟိုဟိုတရားမထိုင်ခင်မှာကျွန်တော်တို့စိတ်ကလေးတွေငြင်းချမ်းသွားအောင်ပြိဆိုတာတော့ကြိုတင်ပြီးတော့ကံဆိုတာပြုလုပ်ခြင်းပေါ့နော်အဲ့ဒါလေးကျွန်တော်တို့ခုလောက်ကြမယ်လောက်တဲ့ကြာခဏလေးနော်ဟိုကျွန်တော်တို့ပြိကံလုပ်မဲ့စာတန်းလေးကျွန်တော်ထိုးပေးပြရစီအဲ့ဒါလုပ်ပြီးမှဆရာတော်ဆက်ပြီးတော့အကုန်လုံးလုပ်မဲ့ဟာကိုသူဆရာတော်ဆက်ပြီးပြောပါလိမ့်မယ်ဟောဟောတင်ပြပါလိမ့်မယ် ခဏလေးနော်ဒါပရမနေတော့နည်းနည်းလေးဟိုပေါ့နော်အဲနားထောင်မှာနော်ဒီကံပြုခြင်းရည်ရဲ့ချက်ကလူရဲ့သဘာဝမကြိုက်ကြိုက်သူ ပြောတဲ့ဆိုတဲ့အလေးထားရှိတော့မကြိုက်ကြိုက်သူပြောတဲ့လေးဆိုတဲ့အလေးထားတဲ့မှာယနာ၃ပါးလို့မိဘဆရာသမားပညာရှိအရိယာသူတော်ကောင်းတွေပြောမှဆိုမှထိုင်တော့ဒီတရားထုတ်တဲ့အခါကျအနှောက်အယှက်ခက်ခဲတွေကြုံတတ်တယ် အဲ့ဒါတွေပြေပြောက်တော့စိတ်ထဲကလေးလေးနက်နက်ထားပြီးတောင်းမှကြောမယ်အလုံးဆိုကြမယ်ဒီမှာကြည့်ပြီးတော့ရှင်ဖေယတပည့်တော်ဒီဘဝတန်တရားဆက်ဆက်မှစ၍ယနေ့ချိန်ထိဘုရားတရားတန်ခါယန္တာ၃ပါးဤဘဆရာသမားပညာရှိဣရိယာသူတော်ကောင်းများကိုကာယကံဝစီကံမနောကံတို့ဖြင့်ပြမကျุလူမိခဲ့လျင် ခွင့်လွတ်ပါရန်တောင်းပန်အပ်ပါသည်ရှင်ဖေဟာခုကတော့အချိန်မပေးနိုင်တဲ့အတွက်ဒီဟာပဲကတော့လိုက်တာပေါ့ဗျာတကယ်တကယ်ကြဒါ၃ချိန်လောက်ဆုံနိုင်ကောင်းတော့ပြီးတဲ့ခါကျတော့ဘုန်းကြီးတို့ခန္ဓာကိုယ်နဲ့အသက်ကိုလည်းဖေဟာနဲ့တကကမ္မထဆောင်အကြဘာဖြစ်လို့လဲဆိုတော့ဖေဟာရဲ့တရားရဲ့တန်ခါရဲ့အောက်မှာတနည်းအားဖြင့်ဖေဟာရဲ့ မေတ္တာတော်အောက်ကရုဏာတော်အောက်တန်ဃာတော်တွေရဲ့မေတ္တာတော်ကရုဏာတော်အောက်မှာနေထိုင်ပြီးတရားထုတ်ရင်အရှင်ပြေပါတယ်ဒါကြောင့်မေတ္တာရိပ်ကရုဏာရိပ်ခိုလုံတဲ့အနေနဲ့ကိုယ်ခန္ဓာကိုယ်နဲ့အသက်ကိုအနှင်းရတာဖြစ်ပါတယ်အတူတူဆိုကြမယ်နော်ရှင်ဖေဟာတပည့်တော်သည်တရားအထုတ်နေသည့်အချိန်ကာလအတွင်း၌တပည့်တော်၏အသက်နှင့်ခန္ဓာကိုယ်မြတ်စွာဘုရား၎င်း ကမ္မထမ်းဆရာအား၎င်းအနှင်းပါ၏ရှင်ဖေဟာတို့ပါဗျာတက်တောင်တက်တာဣရိယာပုနဲ့ထိုင်မယ်ထိုင်တဲ့ခါကျတော့ဘုန်းကြီးတို့ကျမ်းမြေပေါ်မှာလည်းထိုင်နေပါတယ်အသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်များကျတော့ဘုန်းကြီးတို့ကိုယ်နဲ့တင့်တော်တဲ့ဣရိယာပုနဲ့ထိုင်နေပါတယ် အေရာထဲမှာဖြစ်ဖြစ်ဘယ်လိုဖြစ်ဖြစ်ကျမ်းမာရေးရညီညွတ်တာနဲ့ထိုင်နိုင်မှာကျမ်းညကျမ်းမြုံပေါ်မှာထိုင်မယ်ဆိုရင်တော့ဗုဒ္ဓညွန်နာနိတိတိပန်းလင်္ကာအာဟုစိတ်တော်ဟာတင်မြခွေထိုင်နိုင်မှာဓမ္မမဟုတ်ရင်လည်းပဲမျိုးသမီးတွေထိုင်နေကြအတိုင်းပေါ့ကြုံကြုံထိုင်နိုင်ပါတယ်ခြေတော်နှစ်ဘက်ကတော့ထမထားပါဗျာကျန်ခြေတော်နှစ်ဘက်ထထားရင် သွေးကြောလေကြောတွေပိတ်ဆို့ပြီးနာကျင်မှုတွေခံစားတာပဲဒါကြောင့်ခြေောင်းတစ်ဖက်ကိုခတ်ကျဲကျဲထားပေါ့ရှင်းနောက်ထားဥဇုံကာယံပဏိဒါယပဲဒီလိုတုတ်တန်လေးတွေမှာပါပါတယ်ခါနဲ့ခေါင်းကိုမတ်မတ်လေးဖြောင်းမြောင်လေးထားတော့ဒီလိုနဲ့ခါဒီလိုခါနဲ့ခေါင်းကိုဖြောင်းမြောင်မတ်မတ်ထားတဲ့တွေ့ခါမှာဥကောင်းထပ်ပိုင်းရခန္ဓာကိုယ်အလေးချိန်များရှင်းတော်ဝေယညီမြပြီးအချိုးကျနေတဲ့အတွက် ထိုင်ရတာဆင်ပြေပါတယ်ခါနဲ့ကိုဖြောင်းဖြောင်းထားတော့အသက်ရှူရတာလည်းတက်တောင်တက်တာရှိလို့လေရှူရတာလွယ်လာပါတယ်ဖြောင်းဖြောင်းထားရင်နောက်အကျိုးကတော့အယိုးတွေချာမှအကျောညတာမဖြစ်လို့နာကျင်ခံစားမှုကမခံစားတဲ့အတွက်ကြာကြာရှုနိုင်တာပေါ့တင်မြင်ခွေးထိုင်တဲ့အခါမှာညာဘက်ခြေမျက်စိနောက်ဘယ်ဘက်ခြေမျက်စိ တွေ့မဆုံရုံနှစ်ခုပေါ့နော်ဘယ်ဘက်ခြေမျက်စိကလည်းကြာမြင်မှာထိထားမယ်ညာဘက်ခြေမျက်စိကကြာမြင်မှာထိထားတယ်တွေ့မဆုံရုံနှစ်ခုကလည်းကြာမြင်မှာထိထားတယ်အဲ့လိုထိထိုင်တဲ့အခါကျကြဟောပဲဘလို့ဖြစ်သွားလဲဆိုတော့လေးချောင်းတော့စပွဲလို့ပေါ့မလို့မတုံမလို့ငြိမ်သက်နေတယ်အောက်ကထောင်ပြီးတာငြိမ်သက်စွာထိုင်နိုင်တယ်ခေါင်းကိုဖြောင်းမဆောင်ထားပဲနဲ့အထက်ပိုင်းကိုယ်နဲ့ခေါင်းကရှေ့ည နိုင်ကြသွားရင်ခြေမျက်စိပေါ်ရောက်သွားရင်ခြေမြဲလေးချိန်နဲ့ရောက်သွားဖိထားသလိုဖြစ်ခြေမျက်စိနှစ်ဖက်လုံးနာခြင်းတတ်ထုံခြင်းတတ်တယ်ခါကိုဖြောင်းဖြောင်းဒါပဲနဲ့ထပ်ပန်းခုခဏရနောက်လမ်းနေမယ်အဲဒီခါကျဘာဖြစ်လဲဆိုတော့တွင်မစိုးရိုးတစ်ခုပေါ်မှာရှိသမျှအလေးချိန်နဲ့ရောက်သွားတယ်တွင်မစိုးရိုးတစ်ခုမှာကြာကြာမထိုင်နဲ့နာခြင်းနိုင်လေးခုထမ်းရမယ်ဝန်တို့ဘုကို နှစ်ခုဖြင့်ထန်ထားတဲ့အတွက်မခံမရနိုင်ဖြစ်တာပေါ့။နော်ဘုန်းကြီးတို့ဒါစထိုင်ကသာအတွက်ရည်ရွယ်ပြောတာနော်။ဘုန်းကြီးတို့မှတ်နေကြပုဂ္ဂိုလ်ကတော့ကိုယ်ကမ္မထာအာရုံမှာပဲဆက်ပြီးဆင်ញံနှလုံးသွင်းပါ။ကိုယ်ကတော့ဘုန်းကြီးတို့အတ္တသမားလေးတွေတွေ့ရည်ရွယ်ပြောတာ။ခေါင်းကိုမမတဲ့တယ် မထားမနဲ့ရှေ့ကိုငိုက်နေမယ်ဆိုရင်သုံးဖို့နောက်လန်းနေမယ်ဆိုရင်ဒါမှမဟုတ်ဘယ်ဘက်ညာဘက် စောင့်နေမယ်ဆိုရင်ထပန်းကိုကအဲ့ဒီအတိုင်းအလိုက်တင်ပါသွားပြီးတော့ချင်းမျက်စိနဲ့တင်ဆုံရိုးတွေမှာခဏအတွင်းမှာပဲနာကျင်ကြက်ခဲလာတတ်တယ်။ဂုံနဲ့နောက်ကြောတွေမှာလည်းအကြောတွေတင်းပြီးနာနေတတ်တယ်ခါလည်းနာနေတတ်တယ်။ဘာကြောင့်ဒီလိုဖြစ်လဲဆိုတဏှာတဲ့တစ်ဖက်သက်တဲ့ထန်ထားလို့ဖြစ်တယ်။လက်နှစ်ဘက်ကိုထပ်ထားရင် ကောင်းပါတယ်။ထပ်ထားရင် ခတ်တယ်ရန်တချို့ကကိုယ်တွေလက်တွေပူတတ်တာအဲတိတ်ပူတတ်လို့ရင်တော့ဂျားထဲမှာလက်ကံဘွားလေးတို့တပတ်လေးတို့တခုခုဂျားကန်ထားပြီးထပ်ထားပေါ့လက်နှစ်ဖက်ထပ်ထားတဲ့ရည်ရွယ်ချက်ကတော့လက်လို့ရင်ကိုယ်လှုပ်တယ်ရှေ့ကိုရင်းလေးရှိတဲ့ထပ်ပိုင်းကို မလေးမရင်းရအောင်သူကကြာကန်ပြီးထောက်ပိတ်ထားတဲ့သဘောပဲ လမင်းကျော်လမောင်းကျော်တွေတင်းလာထပ်ပန်းကိုကအောက်ငိုက်ကြလာတယ်ချက်ချင်းသိနိုင်တယ်။ဒါကြောင့်လက်တစ်ဖက်ကိုထပ်ထားတာဖြစ်ပါတယ်။လက်တစ်ဖက်ကိုထပ်ထားပြီးရှုလို့တိတ်ပူတယ်ဆိုရင်ဒူပေါ်မှာလက်မြောက်ပလက်လံဖြစ်ပြီးမော့ရထားပြီးထားပြီးရှုနိုင်ပါတယ်။တဲ့ရွယ်ကြီးတဲ့ပုဂ္ဂိုလ်များခါနာတဲ့ပုဂ္ဂိုလ်များဒူးနာတဲ့ပုဂ္ဂိုလ်များယောဂဝင်တာတစ်ခုခုခံစားတဲ့ပုဂ္ဂိုလ်များတော့ ခုံလေးနဲ့ထိုင်ရတယ်နော်ခုံနဲ့ထိုင်တဲ့ခါမှာခြေထောက်တွေကိုကျမ်းမြုံပေါ်ထိထားတယ်ကျမ်းမြုံပေါ်မထိဘဲနဲ့လွတ်နေရင်ခြေထောက်ပြန်လှုပ်နေတော့စိတ်ကအဲ့ဒီခြေထောက်မှာရောက်သွားပြီးတော့ထိုင်ရတာဆင်မပြေဘူးသမာဓိမဖြစ်ဘူးနောက်ခုံနဲ့ထိုင်တဲ့ခါနောက်ကြောကြောကနောက်ကခုံမိစရာမှာ မိလွန်အားချိန်နဲ့အိပ်ပျော်သွားတတ်တယ်။ဒါပေမဲ့ကိုယ်မှာယောဂဓာတ်ခံရှိလို့မမီလို့မဖြစ်ဘူးဆိုရင်တော့အသာလေးမိပြီးထိုင်ပေါ့။ခါနဲ့ခေါင်းတို့ဖြောင်းမထားတဲ့အခါချိန်ကြာလာရင်ခါကကိုင်းလာတတ်တယ်။ခါကိုင်းလိုက်ခါနာတတ်တယ်။ဥကောင်းကလည်းရှေ့ကိုငိုက်ကြလာတယ်။အဲ့လိုကြာကြာငိုက်နေရင်ဂုံနဲ့နောက်ကျောရည်တင်းလာပြီးတောင်းလာလို့နာကျင်လာလို့ဖြစ်တတ်ပါတယ် လက်နှစ်ဘက်ကိုထပ်ထားပါထပ်တာဆင်မပြေဘူးခုနလိုပဲဒူဘောပေါင်းပေါင်းထားပေါ့ထိုင်မှလို့ထိုင်လို့ရှုမှတ်တဲ့အချိန်မှာမျက်စိကိုမှိတ်ထားရတယ်နော်တချို့ဒီကတိုင်းကမ္မထာနေတော့စစချင်းဖွင့်ရတော့ဒါကတိုင်းရှုမှတ်တာမဟုတ်ဉာဏ်နဲ့ကမ္မထာရှုခြင်းအာနာပါနာတို့ဓာတ်ကမ္မထာရှုရင်မှိတ်ထားမှဆင်ပြေတယ် အတင်းမိတ်ထားရင်လည်းမျက်စိတွေမျက်ခုံးတွေတင်းနေတတ်တယ်။ဒါကြောင့်အตาလေးပဲမိတ်တက်တောင်းတက်တာလေးမိတ်ထားတဲ့ရည်ရွယ်ချက်ကဘုန်းကြီးတို့မျက်စိကအာရုံရည်တဲ့နေရာအဓိကကြားတယ်။မြင်တော့ဗာပဲလိုချင်တယ်သိချင်တယ်မြင်တော့စားချင်တယ်မြင်တော့တွေ့ချင်တယ်ကံချင်တယ်ထိချင်တယ်မျက်စိကအာယုံ6ပါးမှာအာယုံ3ပါးအပိုင်ကိုင်းထားတာ ဒါကြောင့်မျက်စိထိမ့်ချုပ်နိုင်အာယုသုံးပါးလောကထိမ့်ချုပ်ပြီးသားဖြစ်သွားတယ်ဒါကတော့ထိုင်နေတာပေါ့နော်အဲလိုယောဂီသင်များအနေနဲ့တော့အာနာပါနာစာရှုမှတ်လို့ရပါတယ်အာနာပါနာဆိုလေဝင်လေထွက်လေရှုမှတ်တာကိုပြောတယ်လေကဒီတိုင်းကြည့်လို့မမြင်ပါဘူးလေထိတဲ့နေရာလေးကြည့်မှလေကသိပါတယ် လေကပဂရိမျက်စိနဲ့ကြည့်လို့မရဘူးပေါ့ဘုန်းကြီးတို့ပြင်မဲ့လေတိုက်နာပဲကြည့်အောင်တော့လေကိုတိုက်ရမြင်တွေ့ဖို့ခက်တယ်သစ်ပင်တွေလောက်နေတာတော့တကူတရားထီနေမှလေရှိမှသိတယ်အဲ့လိုပါပဲကိုယ့်ရဲ့ဝင်လေထွက်လေကိုသိဖို့လေထီတဲ့နေရာလေးသတ်မှတ်ကြည့်ရတယ်နှာခေါင်းဝါပေါ့နှာသီးဝါလို့ခေါ်တယ်ပုံမှန်လေးရှုသွင်းမယ်နှာခေါင်းဝါထိပ်ပိုင်းဝင်လေပေါ့ပုံမှန်ရှုထုတ်မယ်နှာခေါင်းဝါထိပ်ပိုင်းထွက်လေပေါ့ ဝင်လေလို့ရှုမှတ်တဲ့ကမှာအတွင်းနဲ့ကိုလိုက်မကြည့်အောင်အတွင်းနဲ့လိုက်ကြည့်လိုက်လေမတွေ့တော့လေထိတဲ့ပူရာဣရာတောင်းနာမာရာတင်းနာဒါတွေတော့တွေ့အဲကြောင့်နှခေါင်းဝမှာလည်းအသာလေးစောင့်ကြည့်နေထိသွားရင် ဝင်လေပေါ့ပြန်ရှုထုတ်လိုက်တဲ့ထွက်လေပေါ့အပြင်အရှိကြီးထွက်သွားလိုက်ကြည့်ကြမလို့နှခေါင်းဝထိတာလေးပဲကြည့်ဘုန်းကြီးတို့လွှတ်ဆွဲတဲ့ဥပမာလေးမှတ်ထားမယ်နော်လွှတ်ဆွဲရခါကျလွှတ်ထိတဲ့နေရာလေးကြည့် လွှာကြီးဟိုဘက်ထိုးလိုက်တကတစ်ဖက်အများကြီးရှည်ထွက်သွားအဲ့ဒီနောက်ကိုလိုက်ကြည့်စရာမလိုလွှာထိတဲ့နေရာလေးသာကြည့်နေပြန်ဆွဲထုတ်လိုက်တယ်ဒီဘက်အရှည်ကြီးလိုက်ကြည့်စရာမလိုလွှာထိတဲ့နေရာလေးသာလေးကြည့်ရုံပုံမှန်လေးရှုသွင်းမှဝင်လေပြန်ရှုထုတ်မှထွက်လေဝင်လေထွက်လေဝင်လေထွက်လေစာပိုင်းမှာじゃစိတ်ကမငြိမ်တာဘူးဗျထုံးစံတိုင်းပဲဘယ်သူမှမငြိမ် အလုပ်တွေလုပ်ထားတဲ့စကားတွေများများတတိလက်လို့ပြောမယ်ဆိုပေါ်မငြိမ်သေးအဲ့ဒီလိုပုဂ္ဂိုလ်များအတွက်ဝိသုဒ္ဓိမတ်တို့ကတော့ရှုမှတ်နေရှင်းပြီးပြောသွားတယ်အစားဆုံးနေ့ကတော့ခဏနာနေ့အရေးအတွက်နဲ့မှတ်တာပါပဲအဲ့တော့မဂ္ဂင်၈ပါးပူဇော်တဲ့အနေနဲ့ဘုန်းကြီးတို့၈ခုပဲရေးအတွက်ကြတော့ဘုရားဝင်လေထွက်လေ၁ဝင်လေထွက်လေ၂ ဝင်လေထွက်လေသုံးလေပေါ်မှာစိတ်ကကပ်နေရမယ်အရေအတွက်ကလည်းမှန်ရမယ်ဝင်လေထွက်လေလေးဝင်လေထွက်လေငါးဝင်လေထွက်လေခြောက်ဝင်လေထွက်လေခုံဝင်လေထွက်လေရှိရှိခုပြင်ပြန်တွေ့ဒီလိုပဲရှိခုရှိခုမပြီးမချင်းတွေ့နေရတယ် ဒီလိုမိုင်းမိုင်းနဲ့စိတ်ကပြင်ထွက်တာလိုက်မှတ်ဆရာမလို့အဝိပဿနာရှုတာမဟုတ်ပထမဆုံးစိတ်ငြိမ်အောင်ရင်လို့တမာရီရအောင်လို့ရင်လို့တမာရီရဖို့အာယုံတစ်ခုတည်းကပ်အောင်လို့စိတ်ထွက်သွားတဲ့ဒီလေးပေါ်မှာပြန်ဆွဲပြီးတော့ပြန်တင်ပြီးတော့ခုနလိုရေထွက်နေမှာအတန်နေကြလာတယ်မမတ်ရပါဘူးမမတ်ပါနဲ့အနတ်နေရလာတယ် မျက်စိထဲမှာတခုတည်းအလျောင်နေနေတွေးလာတယ်မမှတ်ပါနဲ့နာရကျင်နာကြိုက်တာခဲတာတွေပေါ်လာတယ်မခံနိုင် ပြင်လို့ရပါတိခံတော့မှားတာဘောလို့ခဏခဏမပြင်ရအောင်တဏ္ဍမြတိခံတိခံနိုင်ရင်နိဗ္ဗာန်ရောက်တယ်တရားရှုမှတ်တယ်ဆိုကိုယ့်အကိုတိခံတာကိုယ်ခန္ဓာကိုယ်တိခံတယ်ကိုယ်စိတ်ကိုယ်တိခံတယ် ကိုယ့်ကိုသိခနိုင်တဲ့ပုဂ္ဂိုလ်ဘယ်သူမှဆိုသိခနိုင်တယ်ကိုယ့်ကိုသိမခနိုင်တဲ့ပုဂ္ဂိုလ်ဘယ်သူမှသိမခနိုင်ဘုံရောလူရောအတူတူပဲပေါ့ဒါကြောင့်ဘုန်းကြီးတို့တွေဒီလောကမှာကြုံနေရတဲ့လောကဓာတ်တွေကြုံလာတဲ့အခါသူ့ရဲ့တိခဏနဲ့အာဘလောက်ရှိမရှိတဲ့ဘုန်းကြီးတို့ကြည့်လို့ရတယ် တရားနဲ့နေတဲ့လေ့ကျင့်ရှိတဲ့ပုဂ္ဂိုလ်ပြဿနာတွေကြုံလာရင်သိခနဲ့အားရှိတယ်။တရားနေတဲ့တရားနဲ့နေတဲ့လေ့ကျင့်နေတဲ့ပုဂ္ဂိုလ်ကတော့ထိတ်ကလေးကြီးသူစိတ်တိုးလာစိတ်ဆိုးလွယ်။တရားလက်လို့ဖြစ်လေစိတ်ဆိုးစိတ်တိုးတာမြန်လေပဲ။အဲကြောင့်တရားနဲ့နေပေး တရားရှုမှတ်တဲ့နေရာကိုပြောမှာပေါ့ဗျာတဖြည်းဖြည်းချင်းပြောခုတော့ဒီဝင်လေထွက်လေလေးမှာပဲအတိလေးကတ်ရှိလေးကိုရှုတာနော်လေထိတဲ့နေရာဆိုတော့တတ်မှတ်ပေးတာတကယ်တော့ညာလေကိုကြည့်တာကျုပ်ကျတော့ထိတဲ့နေရာမသိတော့လေပဲသိလာရှိလိုက်လေကြည့်တာပဲအနာဘာနာဆိုတာလေထိတဲ့နေရာကိုဒီကအာယုံဆိုင်လိုက်ရင်ပူရာရတာတောင်းတာတင်းတာသိသွားရင်ဓာတ်ကပ္ပထပြောင်းသွား ဓာတ်ဆိုတာသူ့ရဲ့သဘောတဘာဝတွေပူရာဟိရာမာရာပြောတာဒီသဘောသဘောတဘာဝတွေသိအောင်လုပ်တာအာတမနာဆိုလေးကိုကြည့်တာလေးကိုကြည့်ပြီပဲလို့စမကစားပုဂ္ဂိုလ်များကြလေးရမထင်ရှားဘူးမထင်ရှားတော့လေးထိတဲ့နေရာလေးပြန်ကြည့်ရထိတဲ့နေရာတော့ဒါကြီးအားမဆိုင်ဘူး ထိတဲ့နေရာအားဆိုင်လိုက်လို့သူကလေပျောက်သွားပြီးတော့သဘောတဘာဝတွေသွားတွေ့ပြီးတော့အနာဘာနာရှုမိုင်ရှုမိုင်နဲ့တိမ်မွေးလာတယ်အဲ့ဒါကိုထင်ရှားအောင်လုပ်ဆောင်မလို့တန်တော်ပဏိတော်အနာဘာနာသမားတွေအကောင်းနေငြိမ်သက်နေတိမ်မွေးနေသမားတွေကောင်းနေငြိမ်သက်နေတိမ်မွေးနေ ကြွယ်သိမ်းမွေးမွေးတွေတွေ့လာရင်မကြည့်ခြင်းမရှုမှတ်ခြင်းမရှုမှတ်ခြင်းတော့ဘာလို့လဲဆိုထင်ရှားပြင်းပြင်းထန်ထန်လောက်တယ်ထင်ရှားအောင်ရှုတာမဟုတ်သူ့လေရဲ့တဘာဝသိအောင်ရှုတာလေကိုရှုတာလေကိုကြည့်တယ်အနောပနလုပ်ငန်းစဉ်ဟာ တမာရီအကောင်းလေတိမ်မွေးနေတမာရီအကောင်းလေတိမ်မွေးနေဒီလိုဖြစ်တော့အဲတော့သမခါစားယောဂီများတော့ဒီတတိဒီလေးပေါ်မှာမြဲအောင်ကောင်းကျင့်ရတော့တတိမြဲအောင်ပထမလေးလေးဆက်လို့ပြရဒီလိုမိတ်ထားတော့လေးလေးပေါ်မှာတတိကောင်းကြိုးစားတတိကောင်းကြိုးစားတဲ့နေရာခုနလိုအရေးအတွက်လေးနဲ့မှာတော့ဟိုရေအတွက်ဒီလိုမမှတ်ချင်ဘူးမကြိုက်ဘူးဆိုရပါတယ် ဝင်လေထွက်လေဝင်လေထွက်လေဒီလိုလေးပဲအတိလေးကကြည့်ပေါ့ဗျာအဲ့ဒီလိုကြတော့လည်းမကပ်ပြန်ဘူးဗျာဆိုရင်တော့ရှူကျင်တဲ့စိတ်လေးတိပြီးမှမှတ်ပေါ့ရှူကျင်တဲ့စိတ်တွေကတော့မဆရာမလို့ဗျရှူကျင်တဲ့စိတ်တွေတိပြီးတော့ဝင်လေထွက်လေရှူကျင်တဲ့စိတ်တိပြီးဝင်လေထွက်လေရှူထုတ်ကျင်တဲ့စိတ်ကတော့တိတ်မြန်တော့ဖမ်းဖို့မလွယ်ဘူး ဖမ်းမိဖို့မလိုရှူကျင်တဲ့စိတ်လေးကတော့သိပါတယ်မသိနေနဲ့လေးတက်လေးအောင်ကြည့်လိုက်မရှူဘဲနဲ့တက်လေးအောင်ကြည့်ရှူကျင်တဲ့စိတ်လေးပေါ်လာတယ်ရှူကျင်တဲ့စိတ်လေးအတိလေးကပ်ပြီးရှူကြည့်လိုက် မဂ္ဂယောဂယောဂီများကခက်ခဲကြုံတတ်ပါတယ်။ရှုကဖားတာခက်တတ်ပါတယ်။အကြောင်းမလဲစိတ်ကအရင်တော့အမြဲတမ်းလွတ်ထားတာ။ခုမှဘုန်းကြီးတို့တတိယဒီစိတ်ကိုတော့ဖန်ချုပ်လိုက်တဲ့ခါကျတော့သူကမရအောင်ယုံထွက်တယ်။ရေထဲမှာနေတဲ့ငါကုန်းကိုပြချရင်ဖြတ်ဖြတ်လူးလူးအဲ့လိုစိတ်ကိုဖန်ချုပ်လိုက်စိတ်ကမရအောင်ထွက်ထွက်ထွက်ထွက်တယ် ပြေးသွားနေတဲ့နွားလေးတစ်ကောင်ကျိုးနဲ့ဖမ်းချိထားတယ်သူကလည်းလက်ပပြေးနေမှာကျိုးရှင်းတော့ဆိုးနေတဲ့မြောက်တစ်ကောင်ဖမ်းချုပ်ပြီးတော့လော်ရင်နဲ့ထဲထားတယ်ပြေးနေမှာပဲစိတ်ရတော့ဒီလိုပဲသူကမွေးကလေးကလွတ်ထားတာတရားလေးနဲ့หนีလိုက်မှသူ့ကိုထိန်ချုပ်လိုက်တယ်ကသူကမကပ်ဘူးယုံထွက်နေတာထွက်သွားလိုက်ပြန်တယ် ကိုအာယုံမှာထားလိုက်ထွက်သွားတယ်ပြန်ဆွဲတင်ပွားလိုက်ဒီလိုစူးစမ်းလို့အတိခံလို့ဘုရားရှင်ကတရားတွေမဟောခင်မှာဝိနည်းတိခါဘုရားမပညာခင်မှာရဟန်းတော်များဩဝါဒပါတိမောက်အနေနဲ့ပဲနှစ်ပေါင်း20လောက်20ကျောင်းဩဝါဒပါတိမောက်ပြမိတ်ပါ ဝါရပါဠိမောမှာနံပါတ်1အရေးကြီးတာခန္တီပရမတ္တဘောတိတိခာတိခာမယ်ရမ်းမိုင်တိခာရမ်းကိုဘိက္ခုလို့ခေါ်တယ်ဘိက္ခုအနှစ်မျိုးပေါ့နော်ဝိနိဘေကုတုတ်တံဘေကုဝိနိဘေကုဆိုတာတိမ်ထဲမှာကမောနဲ့သင်္ကန်းပရိက္ခရာတွေဝင်ပြီးတော့ သင်္ကန်းတွေဝတ်ပေါ့ဗျကမောဟာနဲ့ရံခံပေတာဝိနိဘိက္ခုသုတ်တံဘိက္ခုဆိုကိလေသေဘိန္ဒတိတိဘိက္ခုကိလေသာတွေဖောက်ခွဲပျက်စီးသောကိလေသာမဖြစ်အောင်တရားရှုမှတ်နေတဲ့ပုဂ္ဂိုလ်မှများဘိက္ခုပဲ မိနိဘိက္ခုဖြစ်ဖြစ်တောက်တံပဲတောက်တံဘိက္ခုရယောဂီတို့အလုံးနဲ့ဆိုင်တယ်တရားရှုမှတ်တဲ့ပုဂ္ဂိုလ်မှများတောက်တံဘိက္ခုပဲပိလိတာမဖြစ်အောင်ကျင့်တဲ့ပုဂ္ဂိုလ်မှများတောက်တံဘိက္ခုပဲအဲ့လိုဘိက္ခုမှန်သမျှဟာတိခံခြင်းရှိရမယ်ခုနပြောခဲ့သလိုပဲကိုယ်စိတ်ကိုတိခံရမယ်ကိုယ်ခန္ဓာကိုတိခံရမယ် အဲ့လိုသိခရှုမှကိုလိုချင်တဲ့နိဗ္ဗာန်ဆိုတဲ့ပန်းနိုင်ရရောက်ပါတယ် ယောဂီတိတ်များအနေနဲ့မခံနိုင်ပြင်လို့ရတယ်လောဘကြီးနဲ့ကြိတ်ပြီးဒေါသကြီးနဲ့ကြိတ်ပြီးတော့အတင်ဆိုးကြိတ်မိတ်ပြီးသိခန္ဓာမျိုးပေါ့တရားရှုမှတ်တဲ့ဆိုလောဘဒေါသမဖြစ်အောင်ကျင့်ပါကျင့်ရပါလောဘနဲ့မှတ်နေပြီဆိုရင်တော့မဟုတ်တော့ဘူးဗျဒေါသနဲ့မှတ်နေပြီဆိုတော့မဟုတ်တော့ဒေါသမဖြစ်အောင်တရားရှုတာ ဒေါသနဲ့တွဲမှတ်တဲ့နည်းလောဘနဲ့တွဲမှတ်တဲ့နည်းဒါတော့မှားတယ် ရှင်းနိုင်ထုတ်ပြီးသားရင်နော်ဘုန်းကြီးတို့အလုပ်ပြီးတရားနာကြရအောင်တက်တောင်တက်တာထိုင်ကြမယ်နော်ဘုရားမနက်ပိုင်းလုပ်ပြီးတရားဒီနေ့2021ခုနှစ်ဧပြီလ16ရက် မနက်ပိုင်းယူရစချောင်းနဲ့တောက်ကြနေမနက်ပိုင်းလောဘီတရားတော့ပါတုဘာဝတုရခဲ့လာတဲ့အရာ6ပါးဆိုတော့ဘုန်းကြီးတို့ငုတ်ထိုးစက္ကနိပါပါတုဘာဝတုအဲ့ဒါဒီတုကိုခြေခံပြောပါခုလိုဘုန်းကြီးတို့တရားနဲ့နေဖို့တရားထုတ်ဖို့ဆိုတော့က ဘုရားသာနာနဲ့လည်းပေါ်ထုံးမှဘုရားဖြစ်ပေါ်တဲ့ချိန်မှများအထောက်လို့ရတယ်။တမသမုဒ္ဒတာပါတုပါဝဒုံလဘောလောကသမေလောကမှာဘုရားပွင့်လာမှဒီသူတော်ကောင်းတရားတွေအထောက်လို့လွဲတာ။ဘုရားမပွင့်တဲ့ချိန်ဆိုသူတော်ကောင်းတရားအထောက်ဖို့ခက်တယ်။အဲ့ဒါတစ်ချက်ပေါ့ဒါကတော့အများကြားနေကြစကလုံးနဲ့အတူတူဒါထူးမပြောတော့နောက်နံပါတ်1 ဓမ္မဝိနယတာဒေတတာဒေတေတာ ပုဂ္ဂလောဒုံလဘောဒီဒုံလဘောတရားဒီမှာ6ပါးပြောတာရခဲ့တယ်နံပါတ်1ကျတော့ဒီဗုဒ္ဓတရားတော်တွေကိုနီးမှလမ်းမှဟောပြောတတ်တဲ့ပုဂ္ဂိုလ်နဲ့တွေ့ဆုံရမှုဆရာကောင်းရမှုပါဘုန်းကြီးတွေအတူတူပဲเนาะဘုန်းကြီးပါအောင်ကိုသင်ပေးတဲ့ဆရာကောင်းသမားကောင်းရမှာတရားထုတ်ရတာလွယ်တယ် ဆရာကောင်းတမကောင်းမရရင်တော့ဘုန်းကြီးတို့အချိန်ကြာပြီးတော့ချိန်နေကုန်ပြီးတော့တိတ်တိုးတက်မှုမရှိဘူးပေါ့ဗျာထိရောက်မှုမရှိဘူးဒါကြောင့်ဆရာကောင်းတမကောင်းလို့ဆရာကောင်းတမကောင်းဆိုရင်တော့ဒီဘုရားတရားနဲ့ညီဟောထားတဲ့အတိုင်းပေါ့လေသင်ပေးတာတို့အဲ့ဒါအရေးကြီးတယ် ခုနနားထောင်လို့ကောင်းဖို့တဲ့ဘုန်းကြီးတို့ကျင့်တတ်ဖို့လိုတယ်များသောအားဖြင့်ဘုန်းကြီးလူရောပေါ့လေနားထောင်လို့ကောင်းရင်တော့သဘောကျတာများဒါမဲ့ကိုယ်မှာကျင့်တတ်ပြီလားလို့မေးရတာပြဿနာတက်လာကျင့်ဖို့ကြံဖို့ကြတော့ဘယ်လိုကျင့်ရမလဲဆိုတော့မသိတာများနေတယ်အဲ့ဒါမျိုးမဖြစ်အောင်နော်တကယ်ကျင့်ကြထုတ်ပြီးဆိုအာနာပါနာကျင့်ကြတာကမ္မဋ္ဌာန်းကျင့်ကြဘယ်လိုကျင့်ရမလဲသိရမယ် မသိလည်းမေးရတော့ကို့မှာမေးခွင့်ရပဲရှန်သမားရှန်သမားကမေးမခံဘူးဆိုဒါလည်းမဟုတ်သေးဘူးပေါ့ဗျာအမေးမခံဘူးဆိုဘယ်နှလုံးနီးရမလဲဒါလေးစဉ်းစားဖို့ပါဘုန်းကြီးတို့ကိုယ်တိုင်လည်းနီးတွေရှောင်းအထုတ်တော့အဲ့ဒါမျိုးတိတ်မျောလင်းခဲ့တယ်ကမ္မဋ္ဌဆရာတစ်ပါးကြီးသွားပြီးတော့အထုတ်မဲ့ကြိုင်ဘုန်းကြီးအများကြီးလေ့လာပါတယ်ဟောဒီဆရာတော်ကြီးကတခြားငါ့ကိုပြောမလားမေးရင်လက်ခံမလား အကြောင်းအတခုသင်ပေးရင်သူကကိုကပြန်မေးရောသူကဖြေပါမလားအများကြီးလေ့လာတယ်ဒီနေ့ယောဂီတို့ဘုန်းကြီးဟာဒီရာခဲလာတဲ့တရား6မျိုးပြောတဲ့နေရာမှာဘာတော့ညာတော့ဘယ်တွေကပါလဲမေးရင်ဒီထဲမှာတချို့တကယ်တကယ်ရောခင်တို့ဘာတွေကမေးတတ်တယ်အများကြီးမမေးဘူးဒါပေမဲ့လို့ဘုန်းကြီးချင်းကြမေးတယ် ဘုန်းကြီးအခုလိုပေါ့လေရာခဲလာတဲ့တရား6ပါးဟောပြီဆိုရင်ဒီမှာရှုတန်ဃာတွေပစ္စုပန်နာဟာဆရာတော်ဒီတရားဘယ်မှာပါလဲမေးဘုန်းကြီးကြပြောရမယ်မပြောနိုင်တာမဟုတ်တော့ဘူးပေါ့ဗျာကိုအိုင်ဒီယာနဲ့ထင်ရှားရှောက်ပြောတာဒါမျိုးမဖြစ်အောင်အဲ့ဒါတိတိကျကျပြောနိုင်အောင်ဒါကြောင့်မို့ဓမ္မဝိနည်းတဒေတိတာပုဂ္ဂလောဒုံလဘောဖရာတရားတော်နဲ့အညီ ဟောနိုင်ပြောနိုင်တဲ့ရှားကောင်းသမားကောင်းနဲ့တွေ့ဖို့ကြုံဖို့ခက်ခဲတယ်ဒါလည်းမှတ်တာနော်ဒါအရေးကြီးတယ်ဘုန်းကြီးကိုယ်တိုင်လည်းဒီတိုင်းပဲလိုက်နေတယ်နံပါတ်3အရိယယတနေပစ္စာဇာတိတုံးလပါအရိယပုဂ္ဂိုလ်တွေဖြစ်ထွန်းတဲ့နေရာလူဖြစ်ရမယ်ဗုဒ္ဓသာနာနဲ့တော့ကြုံပါတယ်ခုနရှားကောင်းသမားကောင်းနဲ့လည်းတွေ့ပါတယ် နော်ဒီတရားတွေကိုကျင့်ကြအထုတ်နေတဲ့သူတော်ကောင်းတွေရှိတဲ့နေရာမျိုးကလူဖြစ်မှာကျင့်ကြအထုတ်သူတော်ကောင်းတွေမရှိတဲ့နေရာမျိုးကျင့်ကြအထုတ်ပုဂ္ဂိုလ်မရှိတဲ့နေရာမျိုးလူဖြစ်ရင်လည်းပဲတရားအထုတ်ဖြစ်ဘူးဒါနဲ့ပတ်သက်ဘုန်းကြီးတို့ဘာပြောရမလဲဆိုတော့ဩက္ကတာဘုရားရှိခိုးထဲမှာပါတယ်လေပယ်လေးပါးကသုံးပါးရပ်ပစ်၈ပါးရပ်ပစ်၈ပါးဆိုအဲသူတော်ကောင်းတွေမရှိတဲ့နေရာမျိုး သူတော်ကောင်းမရှိတဲ့အရာဒေတာမျိုးသူတော်ကောင်းမရှိတဲ့အချိန်ကာလမျိုးဆိုလိုတယ်ဆိုပြီးတော့အဲ့ဒါတော့အင်္ဂုတ္တအထက်ကနိဗ္ဗာန်ပေါ့အခဏတုံးမှာဘုရားဟောတာအခဏတုံးဆိုတာဘာပြောရလဲဆိုသစ္စာလေးပါးတရားကိုတီးဖို့ရသူတို့အခွင့်အလမ်းမရတဲ့ပုံကိုယ်တွေပဲသစ္စာလေးပါးတီးဖို့ရအရက် သိနိုင်တဲ့အရတ်ဒေတာမဟုတ်တဲ့နေရာတွေပဲသစ္စာလေးပါသိဖို့အချိန်ကာလမဟုတ်တဲ့နေရာတွေကိုအခဏလို့ပြောဟောတာဒီမှာတော့ဒီဆောင်းမုတ်လေးနဲ့ပါချင်းဘာသာတရားဆရာတော်ကြီးကဖျားဖြစ်ခါပေသုံးရွာနှင့်ဒီကာယုဏဖြစ်လာပစ္စံမိစ္ဆာဉာဏ်ရှိဉာဏ်ရှိဉာဏ်ဉာဏ်မရှိသောဉာဏ်ရှိညာလေဖျားမဖြစ်ကြံကံလက်သည်ရဖြစ်ရှိပါတယုတ်ဒီဆို ဖျားဖြစ်ခါပယ်သုံးရွာနှင့်ဆရာပြရှင်ပန်တယုတ်ဖျားတော့ပွင့်ပါရဲ့ကိုကဒီချိန်မှာအပယ်သုံးပုံမှာသွားဖြစ်နေငရဲပုံမှာသွားဖြစ်နေဘုန်းတို့တရားထုတ်ကမရနိုင်ဘူးတရိษံပုံပွားရောက်နေတယ်အင်မတန်ရှားပါတယ်တရားတရိษံပုံကအထုတ်တာရှိတော့ရှိတယ်မရှိဘူးလားဆိုရှိတယ်ဘုရားလည်းတကဝိကျက်တူရွေးလေးတွေပါလေးတွေ နည်းနည်းပဲတွေ့တယ်တကယ်ကိုနည်းနည်းလေးပဲတွေ့တယ်ပြိတ္တာဟိတ္တာတွေလည်းအထုံတော်တော်ခက်တယ်တော်တော်နည်းပါနော်သူတကယ်ဘယ်လေးပုံသားတွေမှာသူတကယ်မပါဘူးလားဆိုပါတယ်သူတကယ်ဆိုတော့ပိတ္တာကြီးစားတွေပဲပိတ္တာကြီးစားဖြစ်တဲ့အတွက်ပိတ္တာတွေမှာပေါင်းယူတာသူတကယ်ဆိုပိတ္တာတစ်မျိုးပဲအကြီးစားပိတ္တာကိုသူတကယ်လို့ခေါ်တယ်ဒါမှတ်ထားပါနော်အဲတော့ဖရာဖြစ်ခါပဲ၃ရွာနဲ့ ဘုရားပွင့်တဲ့ချိန်ဘုရားဖြစ်တဲ့ချိန်မှာငရဲတရိษံပြိတ္တာဆိုတဲ့အပေသုံးပုံမှာဖြစ်နေလည်းပဲအဲ့ဒီပုဂ္ဂိုလ်တရားမရနိုင်ဘူးတရားအထုတ်ခွင့်မရနိုင်ဘူးခုဘုန်းကြီးတို့လူဖြစ်နေတာဒါအထုတ်ခွင့်ရတာပဲအထုတ်ခြင်းနဲ့စိတ်လည်းရှိရမယ်လူလည်းဖြစ်နေဒါခုအခွင့်အလမ်းတစ်ခုပဲဘုရားဖြစ်ကပေသုံးရွာနဲ့ဒီဃာယုဏ ဒါရိချံဒီကာယေချကာဒီကာယုနာဒီကအသက်ရှိတာအာယုကအသက်ဒီကရှိတာအာယုအသက်ဒီကာယုနာလို့ဆရာတော်ကြီးကကျမ်းဂန်တိုင်းရေးတာဒီကာယုနာဆိုတော့ဘာပြောရလဲဆိုဒီနေရာမှာအသက်ရှိတဲ့အတင်ညတပြမာတွေအာရုပပြမာတွေကိုဆိုလိုတယ်အတင်ညတပြမာတွေကြရုပ်ကြည်တဲ့ရှိတာနာမရှိဘူးရုပ်ကြည်တဲ့ရှိတော့နာမရှိတော့ဘယ်နှလုံးတရားသိမှာ တရားမသိနိုင်အရူပဗြဟ္မာရိကြဘာလဲဆိုနာမ်ကြီးတဲ့ရှိတာစိတ်ကြီးတဲ့ရှိတာပေါ့ဗျာသင်္ကြတမြောရုပ်ကြီးရှိတယ်စိတ်မရှိဘူးအရူပဗြဟ္မာရိကြတော့စိတ်ကြီးတဲ့ရှိတယ်နာမ်မရုပ်မရှိဘူးရုပ်ရှိမှဘုန်းကြီးတို့ဖះကိုဖူးလို့ရတယ်ရုပ်ရှိမှဒီနာရှိမှတရားနာလို့ရနာမရှိရင်လည်းတရားနာလို့မရဘူးအရူပဗြဟ္မာရိကြတော့ စိတ်ပဲရှိရနာမ်ပဲရှိတယ်ရုပ်မရှိဘူးရုပ်မရှိတော့သူတို့ပုံမှာကဒီလူပြည်ကနေပြီးတော့မညာဖွညာရတာသူတို့ပုံမှာရောက်တဲ့ပုံကိုဆိုရင်တော့ဆက်ရှုလို့ရတော့ဗောနော်ဂျိုဘာဖြစ်လို့လဲဆိုတော့အနာဂံတို့ဘာတို့じゃစိတ်တဏှုပန္နာရှိဒါကတော့ရှုလို့ရသောတာပန်တရားကအရိယာဖြစ်သွားရင်တော့ဘယ်မှာဆက်ရှုလို့ရဘာရိယာမှမဖြစ်သေးဘဲနဲ့အရုပဘုံမှာသွားပြီးနောက်တော့မညာဖွညာရရမရှိဘူး အဲ့ဒါကိုပြောတာယောဒီဃာယုနာတော့အသက်ရှည်တဲ့ရုပ်ကြီးတဲ့တတ်တတ်ရှိတဲ့မြမာတွေစိတ်နံရတတ်တတ်ရှိတဲ့မြမာတွေလည်းမညာဖုန်ညာမရနိုင်ဘူးဒီလိုမှတ်ထားမယ်နော်ဖျားဖြစ်ကပယ်သုံးရွာနဲ့ဒီဃာယုနတ်ဖြစ်လာပစ္စံပစ္စံတရေရမှာဖြစ်တဲ့ပုံပုံများလို့ဒီလိုတောင်းထားပါတယ်နော် ဒီမစ္ဆန္ဒရိယဆိုတာဘုရားတို့ဘုရားသာနာဆုံးမမရောက်တဲ့နေရာမျိုးသို့မဟုတ်ဘုရားတို့ဘုရားဆုံးမဟောပြောနေတဲ့ယဟန်တန်ကမရောက်တဲ့နေရာမျိုးယဟန်တန်ကမရောက်ပြီမဲ့ဒီကိစ္စမှာတော့အင်တာနက်တွေပါရီအောင်နေရာတကာရောက်နေဒါတော့မစ္ဆန္ဒရိယလို့ပြောလို့မရဘူးဒါမျိုးဖွင့်တတ်ရင်အင်တာနက်ရှိရင်ဒါရတာပါပဲတကဘာလို့ခုတော့ ပစ္စတေရလို့ပြောလို့မရဘူးလောက်ဖို့ပဲရည်ကြည်တာပစ္စတေရဆိုဘုရားပွင့်မယ်မလို့ဘုရားတရားမရောက်တဲ့အရာမျိုးဘုရားတပိတာတာငါတွေမရှိတဲ့အရာဒေတာမျိုးဆိုလိုတဲ့ဖြစ်လာပစ္စံပါသောဇာလုံးနှလုံးစင်နတ်တာဖြစ်လာပစ္စံမိစ္ဆာဉာဏ်ရှိမိစ္ဆာဉာဏ်ဒီကတော့မိစ္ဆာအယူရှိတဲ့ပုဂ္ဂိုလ် လေးစားယူရှိတယ်ဆိုတော့ဘုန်းကြီးတို့ဒီလိုကမိစ္ဆာတတက10ပါးဆိုတော့ဘုန်းကြီးတို့ပြောကြပါတယ်အဲ့ဒီအယူဆမျိုးရှိတယ်။ဟောအလူလောက်တာကြိုးမရှိဘူး။မိဘဆိုတာမရှိဘူးအဖေဆိုတာမရှိဘူးမေဆိုတာမရှိဘူးဒါမျိုးတွေယူဆတယ်။လောကမှာတကယ်ကျင့်ကြံအထုံးနေတဲ့ပုံစံတွေမရှိဘူး။အဲ့ဒါမျိုးယူဆတယ်။လုံးဝယူဆမှားနေတဲ့ပုံ။အဲ့လိုယူဆမှားနေတဲ့ပုံကလည်းဘုန်းကြီးတို့တရားမထုတ်ပါဘူးဗျာ ကြောင်းကျိုးတွေလက်မခံတဲ့ပုံကိုယ်တွေတရားလုံးဝအမထုတ်ပါဘူးအဲ့လိုမိစ္ဆာယူရှိနေတဲ့ပုံကိုယ်လည်းလူဖြစ်တာပဲရှိတယ်သူလည်းတရားထုတ်ခွင့်မရအောင်အထုတ်ခြင်းစိတ်လည်းမရှိဘူးဘုန်းကြီးတို့လူကတူတူပဲเนาะဒါဘုန်းကြီးကလူကိုရည်ရွယ်ပြောတာမဟုတ်အကုန်လုံးဘုန်းကြီးတို့လည်းဆိုင်တယ်အယူဆမှားတယ်ဘုန်းကြီးတွေလည်းအများကြီးပဲယူဆမှားလို့အာရမဆုံးဖြတ်ခံရတယ်အများကြီးပဲဘုရားတရားမလေးလာတာပါတယ်တေချာမကျင့်တာလည်းပါတယ် ဘုရားတရားတေချာမလေးလာဘူးတေချာမကျင့်ဘူးမိမလမ်းမှာမလေးလာဘူးဆိုယူဆမှားဖို့ရှိတယ်မိစ္ဆာညာရှိဘုရားပြစ်ကပဲ၃ရွာနဲ့ဒီကယူနာဖြစ်လာပစ္စံမိစ္ဆာညာရှိညာမရှိတာကိုကနိမန်လမ်းမှာအမှန်ယူဆမှန်မှန်ကန်ကန်ယူဆပေမဲ့လို့ ကိုယ်မှာတရားသိနိုင်တဲ့ဉာဏ်မရှိဘူးတိဟိတ်ပဋိတန်နေမနေခဲ့တာပဲဉာဏ်မပါတဲ့ပုဂ္ဂိုလ်ပြောတာချို့ပုဂ္ဂိုလ်ဟာမွေးလာကြတဲ့ဉာဏ်စိတ်ဓာတ်အားနေတာစိတ်ဓာတ်ချိုးရင်တာလို့ဉာဏ်ချိုးရင်တာလို့အများကြီးဉာဏ်ချိုးရင်မှုရှိမရှိဆိုတော့ခွန်ကြီးတို့တရားထုတ်ကြည့်ရဒီနေရာမှာဉာဏ်ဆိုတာကဟိုဘုန်းကြီးတွေဆိုရင်ဘိဥ္ဒဘွဲရထားလို့ဒီဘုန်းကြီးညာကောင်းတာဒါမျိုးမဟုတ်ဘူး ပိရိကသုံးဖို့အောင်ဒါလို့ဒီဘုံဉာဏ်ကောင်းဒီလိုမဟုတ်ဘူးဒီဘုံကအင်ဂျင်နီယာဒီဘုံကရှောင်းဒီလိုဉာဏ်ကောင်းတာအဲ့လိုမျိုးဉာဏ်ကိုဆိုလိုတာမဟုတ်ဘူးတရားထုတ်ကြည့်လို့ဥရပြဉာဏ်လောက်ရဘူးတဲ့ပုံကိုမျိုးဆိုလိုတယ်ဒါတော့အာထုတ်ကြည့်မှသိတယ်နော်တရားထုတ်ကြည့်လို့ခတ်သွက်ပေါ်ခတ်သွက်ဖြစ်နေတဲ့ယုံနာတရားတွေတဘာဝတွေမြင်အောင်ရှုတာအဲ့လိုမြင်ပြီးဆိုရင်တော့ဒီပုဂ္ဂိုလ်ဉာဏ်ရှိတာဒီပဋိသန္ဓေနေတယ် တေပရိသတ်နေညံပါတဲ့ပုံကိုလို့ခေါ်တယ်အယူဆမှန်ပေမဲ့လို့အဲဒီသစ္စာလေးပါးသိနိုင်တဲ့ဉာဏ်ပညာမျိုးမရှိဘူးဆိုရင်လည်းပဲသူတကရပြစ်ရှိပါတယ်မှာပါဝင်တယ်မိစ္ဆာဉာဏ်ရှိဉာဏ်မရှိတာဆိုတာအယူဆမှန်တယ်ဒါမဲ့သူ့မှာဉာဏ်ပညာဥရပြဉာဏ်ကိုသိနိုင်တဲ့ဉာဏ်ပညာမရှိဘူးဒါကြောင့်မဉာဏ်ဖူးဉာဏ်မရနိုင်ဘူး ဉာဏ်မရှိတာဉာဏ်ရှိညာလေဒီကတည်းလေကိုယ်မှာခုနကတရားထုတ်လို့သိနိုင်တဲ့ဥရပြဉာဏ်မျိုးကိုရောက်နိုင်တဲ့သိနိုင်တဲ့ဉာဏ်မျိုးပါတယ်ဒါပေမဲ့လို့ဉာဏ်ရှိညာလေဖျားမဖြစ်ချမ်းသာလှစ်သည်ရပ်ပြစ်ရှပါတယုတ်ဒီလို့ဘာသာတိကဆရာတော်ကြီးကမိတ်တာပြန်ပြောပြပါမယ်ဖျားဖြစ်ခါပေသုံးရွာနဲ့ဒီကယူနတ်ဖြစ်လာပစ္စံမိစ္ဆာဉာဏ်ရှိ ဉာဏ်မရှိတာဉာဏ်ရှိညာလေဉာဏ်မရှိတာဉာဏ်ရှိညာလေဖျားမဖြစ်ကျမ်းဂန်လှစ်သည်ရပ်ပြစ်၈ပါးတယုတ်ဒီအဲ့ဒီရပ်ပြစ်၈ပါးအမှပေါင်းနေလည်းပဲဘုန်းကြီးတို့တရားမရနိုင်ဘူးအခုဘုန်းကြီးတို့ယောဂီတွေအကုန်လုံးလိုက်ခြင်းရပ်ပြစ်၈ပါးရဲ့မှာမပါပါဘူးဒါတော့ဘုန်းကြီးတို့ကတရားကူပြပြရအောင်ပြောရတဲ့သဘောပါပဲ ကိုကဒီထဲမှာလွတ်နေတယ်ရပြစ်၈ပါးထဲမှာမပါဘူးငါတော့တရားရအထွင်ရနိုင်တဲ့ပုံကိုပဲအဲ့လိုအောင်မေစူးစားထွင်ရနိုင်ပါနံပါတ်၄အိန္ဒိယနာအဝေကံလတာဒုံလပါတာလောကမှာဖျားဖြစ်တာလေဖျားပွင့်နေတဲ့ချိန်သာနာရှိနေတဲ့ချိန်လည်းမှန်တယ် ဤဖရာတရားတော်တွေကိုနီးမှန်နမ်းမှန်နဲ့ဟောပြောနေနဲ့ဆရာသမားဆရာကောင်းသမားကောင်းနဲ့လည်းတွေ့တယ်ကိုကလည်းအဲ့ဒီပုံကိုယ်တွေရှိတဲ့နေရာအဲ့ဒီရှိပုံကိုယ်တွေရှိတဲ့ရမှာလဲလူဖြစ်တာမှန်တယ်ဒါပေမဲ့ကို့မှာမျက်စိချိုတက်နေမယ်ဒီတဖျားတန်ဃာတွေဆရာတွေဆရာတွေကိုဖူးမြင်ဖို့ကဲတယ်မျက်စိချိုတက်အတိတန်နားကချိုတက်ဖို့ဆိုတယ်နားချိုတက်ရင်တော့တော်ခတ်သွားတယ်သူတော်ကောင်းတရားတွေနားဖို့ခတ် ကိုယ်မှာမျက်စိလည်းပြည့်စုံတယ်နားလည်းပြည့်စုံတယ်ပြီးတော့နှာခေါင်းတို့ရှားတို့ကိုယ်တို့စိတ်တို့နော်စိတ်လည်းပြည့်စုံနေတယ်ကိုယ်ငါလည်းမချွတ်တတ်ဘူးအိန္ဒိယဝင်အိန္ဒိယ6ပါးမချွတ်တတ်တဲ့ပုဂ္ဂိုလ်ဖြစ်မှတရားလည်းအထုတ်လို့ရဒီအိန္ဒိယ6ပါးတစ်ခုပေါ်လေချွတ်တတ်နိုင်ကိုယ်မှာအထုတ်ဖို့ခွင့်လာနေတော်တော်နည်းတယ်နော်ခုခေတ်ကတော့ဒီ မျက်စိမမြင်တဲ့ပုဂ္ဂိုလ်များအတွက်နားမကြားတဲ့ပုဂ္ဂိုလ်များအတွက်သင်္นานတွေကြောင်းနေရှိတော့မဆိုးဘူးပေါ့လေအရင်ခက်တဲ့စာကြီးဘာဖြစ်ဖြစ်မျက်စိနားလျာကိုယ်စိပြီးဆုံးတဲ့ပုဂ္ဂိုလ်လောက်တော့ခွင့်လန်းရဖို့နေတာပေါ့ဗျာကိုယ်မှာဘုန်းကြီးတို့ဒီယောဂီတွေကြည်လိုက်တကမျက်စိနားလျာကိုယ်စိဘုန်းကြီးတို့ဘာဝန်ဒါတွေအကုန်ပြီးဆုံးနေတာပြီးဆုံးနေတော့လှုပ်ဖို့ပဲရည်ကြည်ပါတယ် အဲတော့ငါမှဒါတွေပြီးဆုံးနေလို့စူးစမ်းအထုတ်မှပဲဒီလိုအောင်မေပြီးလုပ်လို့ကိုနံပါတ်5ကအဇလတာအနေကမုကတာဒုံလပထုံထိုင်းစွန့်အားပုဂ္ဂိုလ်ဖြစ်အောင်သူကမျက်စိနားလျာကိုစိတ်ပြီးဆုံးတယ်ဒါပေမဲ့ထုံထိုင်းနေတယ် ဆွန့်အားတယ်ဒါမျိုးတွေပေါ့အဲ့လိုပုံကုမျိုးတွေလည်းတရားမရနိုင်ဘူးလို့ဒါတိုင်းပြောသွားထုံထုံထိုင်းနိုင်ပေါ့သူဟာကမျက်စိနားလေးကကိုယ်စိတ်တော့ပြည်စုံပါတယ်ထုံထိုင်းအဲ့လိုမျိုးပုံကုတွေအများကြီးတွေ့လိုက်ဒီလိုပုံကုတွေလည်းတရားမရနိုင်ဘူးဆွန့်အားနိုင်မယ်ဆွန့်အားနားမကြတာတော့ပေါ့ဗျာအများကြီးပေါ့မွေးကလေးကဆွန့်အားနားမကြတွေဖြစ်မှုတွေပါတယ် ကြော့လည်းကြီးမအားသွားတယ်လည်းအများကြီးပါအဲ့လိုမျိုးစုံပေါ့ဒီထဲမှာဘုန်းကြီးတို့တွေမပါဘူးမပါတော့တွေ့ဒါကိုစူးစမ်းအထုတ်ဖို့ပဲလို့တယ်နောက်တစ်ခုကတော့ဗာလဲဆိုတော့ကုကုသလေဓမ္မီစံတော်ဒုံလဘောလောကသမီးကုသိုလ်တရားမှာလိုလားတဲ့စံကုသိုလ်လုပ်ခြင်းနဲ့စံတာရှိမှုပဲနော်တရားအားတရားစခန်းရှိမယ်တရားစခန်းဝิญဉာဉ်နဲ့စံတာရှိမှဝင်လို့ရတယ် ဝိညာဉ်နဲ့စိတ်အာထုတ်ခြင်းနဲ့စိတ်မရှိမလုပ်ဘူးဗျာဘုံညောလို့အဲ့ဒါသိကြတယ်နော်ကို့မှာဒီတရားစကားဝိညာဉ်နဲ့စိတ်တရားစကားလေးတွေဖွင့်ခြင်းနဲ့စိတ်ဒါလည်းတရားမြင်မှဖျားမြင်တယ်တရားမြင်မှတန်ခါမြင်တယ်ဒါကြောင့်တရားစကားဝင်တဲ့ခါကျရင်တရားကိုသိအောင်မြင်အောင်တော့အထုတ်စေခြင်းတယ်တရားသိအောင်မြင်အောင်အထုတ်လိုက်လို့ရင်အထုတ်ခြင်းနဲ့စကားလုံးလုံးပေါက်လာ တရားစခန်းကိုဖြစ်စေခြင်းနဲ့နော်တရားသိလာရင်ဒီယောဂီကတရားစခန်းဖြစ်ဖို့တိုက်တွန်းတာများတယ်အဲ့ဒါသိကြတယ်ဘာဖြစ်လို့သူကိုယ်တိုင်ဒီတရားကိုမြင်သွားပြီတရားမြင်သွားတယ်တရားမြင်သွားတန်ခါကိုလည်းကြည်ညိုတယ်တရားမြင်တော့ဘုရားကိုလည်းကြည်ညိုတာကောင်းမှန်းသိသွားဒါမှတ်တာတော့အဲ့ဒါတော့ဘုရားမြင်မှဗာလေတရားမြင်တယ်ဘုရားမြင်မှတန်ခါမြင်တယ်ဘုရားမတရားမမြင်သေးရတော့ဘုရားမမြင်ပါဘူးဗျာ တရားယုတ်ကဘလောက်ပဲတတ်ပင်အောင်ထုထားလို့ဘလောက်ပဲကြီးကြီးလှုပ်ထားလို့နေနေကိုယ်ရင်းနေတယ်မမြင်ဘူးတန်ခါတန်ခါဆိုတာလဲဒီတိုင်းပါပဲတရားမြင်မှတန်ခါဆိုတာမြင်တယ်တန်ခါဆိုလဲကိုကိုပြောပြတော့သိဖို့ရည်ကြည်တာပေါ့နော်လောကကြီးကနေရောထွေးနေတတ်တယ်တန်ခါဆိုတန်ခါနဲ့တန်ခါကျင့်ဝင်နေတဲ့တန်ခါမျိုးဖြစ်ရတော့ တန်ခါနဲ့တူအောင်ဒါကြောင့်ဘုန်းကြီးတို့ဉာဏ်တော်များဆရာတော်ကြီးများအမင်းနဲ့တမရတင်ညာရှိရမယ်ဒါကလည်းနာမင်းဘုန်းကြီးကမ္မထမ်းဆရာဆိုကမ္မထမ်းဆရာနဲ့တူအောင်ပြောမှကြီးညိုဆရာကောင်းကမ္မထမ်းဆရာနဲ့မတူဘဲနဲ့တောင်ပြောမြောင်ပြောပြောနေကြီးညိုဆရာကောင်းဒါသူတမရတင်ညာပေါ့ယဟန်ဆိုယဟန်အမှတ်တင်ညာတော့ဘုန်းကြီးငယ်တဲ့ဘုန်းကြီးလေးတွေခဏခဏပြောတယ်တချို့ဘုန်းကြီးလေးတွေကလူလိုပေါ့ကျွန်တော်တွေဘာတွေပြောတာကိုဂုံယူပြောတယ်အဲတမရတင်ညာမဟုတ်ဘူး လူဟာလူလိုပြောရမှာဘုန်းကြီးကဘုန်းကြီးလိုပြောရမှာအတ္တမနာကျင်ညာယောဂီအခုယောဂီတို့ဟာယောဂီလုံနေပြီဆိုတခြားပုဂ္ဂိုလ်နဲ့တတ်တူလို့မရဘူးယောဂီလုံနေချင်းယောဂီနဲ့တူအောင်ပြောရမယ်တွားရမယ်လားရမယ်စားရမယ်တောင်းအဲ့ဒါယောဂီတင်ညာခေါ်တယ်နော်ကိုရှောင်းရှောင်းမှတ်တင်ညာမိဘဆိုမိဘမှတ်တင်ညာဆရာဆိုဆရာဆိုမှတ်တင်ညာနဲ့ပြောရတယ်ကလေးကလာပေါ့လို့ပဲစားတယ်ရှောက်ပြောနေတယ် ကိုမိဘဖြစ်နေတာသမီးကပဲလေးစားမယ်ဘုန်းကြီးဆရာလုပ်နေတယ်သူဒီမှာကိုလေးတွေ၃နေပါလောက်ရှိတယ်ဘုန်းကြီးကဘုန်းကြီးနဲ့တူအောင်လူကလူကြီးနဲ့တူအောင်နေမှသူတို့ကလေးစားမှာပေါ့ဗျာဘုန်းကြီးကဟိုကလေးကလာစကားတွေပြောနေရုပ်ဒုက္ခတွေလုံနေလို့ဘယ်လေးစားမှာဒါကြောင့်မို့ဘုန်းကြီးတို့ရဟန်းတော်များကြတော့ဆရာသမားကငငယ်ရဆုံးမတာတော့ရဟန်းဆိုတာတမ္မတတင်ညာရှိရမယ် အဲ့တော့ခုထို့ပါတရားယောဂီအားထုတ်တယ်ဆိုတော့ယောဂီမှတ်တင်ညာရှိတယ်ဟောငါယောဂီလုံးနဲ့ယောဂီမှတ်တင်ညာထားပြီးပို့လုံးဖြစ်တယ်ဒါတွေကဘယ်ခြေခံလဲဆိုကုသိုလ်တရားပုံမှာလိုလားတဲ့ဆန္ဒကုသိုလ်ပြုကျင်တဲ့စိတ်ပုံဗျာကုသိုလ်ဖြစ်အောင်နေမယ်ခုဘုန်းကြီးတို့နိုင်ငံနူရီယာပေါ့နော်ဒီတစ်ပတ် နေရရက်ဒီမှာဘုန်းကြီးတို့စကြတဲ့ကမကျင်းပါတာတော့အချိန်ကကပ်ပြီးလောက်ရတဲ့အတွက်နူရီယာစကြတဲ့မလောက်နိုင်ရဘူး။ဒါပေမဲ့ကိုယ်နူရီယာချိန်ရှိပါသေးတယ်။ဒီရက်ပတ်တွင်မှာဘုန်းကြီးတို့ဘယ်လိုလောက်ထိုင်ကောင်းမလဲဆိုဒီနှစ်သက်ကူရက်ပတ်မှာငါကုသိုလ်ပဲဖြစ်စေရမယ်အကုသိုလ်မဖြစ်စေရဘူး။ဒီဒိဋ္ဌာန်လေးနဲ့နေကြည့်နော်။အဲ့ဒီဒိဋ္ဌာန်တဲ့တာနဲ့လှုပ်စေခြင်းပဲ။ပြန်ပြောပါမယ်။နှစ်သက်ကူချိန်မှာပါလေ။ ငါမှာကုသိုလ်ပဲဖြစ်စေရအကုသိုလ်မဖြစ်စေရဘူးပြောတဲ့အပြောလုပ်တဲ့အလုပ်တွေးတဲ့အတွေးပေါ့နော်တွေးမကြမကောင်းတာတွေဟာအကုသိုလ်တွေငါရလိုက်မယ်မကောင်းတာတွေပြောမဲ့ကြရင်နော်ငါယောဂီလုပ်နေတယ်အကုသိုလ်ဖြစ်ခံတော့မဖြစ်ဘူးမကောင်းတာတွေပြောမဲ့ကြရင်လည်းပဲဒီခါလေးရပ်ပြက်လိုက်နော်ယောဂီမှတ်တယ်ညာအဲ့ဒါကုသိုလ်ဖြစ်တာပဲ တော့ဒီမှာနံပါတ်6ဒုံလမရခဲ့တဲ့တရားကကုသိုလ်တရားမှာလိုလားတဲ့စန္ဒရှိတဲ့စိတ်ရှိတဲ့တူတူပါပဲဗျာရခဲ့တဲ့တရား6ပါးပြန်ပြောပါမယ်နံပါတ်1ကလောကမှာဖျားပွင့်မှု ဖြစ်ဖို့ခဲရင်ပါရခဲ့ပါတယ်နံပါတ်2ဘုရားတရားတော်များကိုနီးမှန်လမ်းမှန်နဲ့ဟောပြောဆွဆုံးမတတ်တဲ့ပုဂ္ဂိုလ်ဆရာကောင်းသမားကောင်းနဲ့တွေ့ဖို့ ဆုံဖို့ကြုံဖို့ခက်ခဲပါတယ်ဒါလည်းမှတ်ထားလို့ဒါလည်းရေးကြည့်တဲ့အကြောင်းအရာတစ်ခုနံပါတ်3ဆရာကောင်းသမားကောင်းသုံးဖို့ရိယသူတော်ကောင်းတွေရှိနေတဲ့နေရာရတ္တိတာမှာလူဖြစ်ဖို့ခက်ခဲပါတယ်လူမဖြစ်ဘဲနဲ့ခုနပြောခဲ့တဲ့ရပြစ်၈ပါးမှာငရဲဘုံမှာသွားဖြစ်နေမှာဆိုရင်ဒီသူတော်ကောင်းတရားတွေဘလောက် ဖះပွင့်လို့နေနေကိုမရနိုင်သူတော်ကောင်းတရားတွေဘလောက်ပဲဟောပြောဆွဆုံးမတဲ့ပုံကိုရှိလို့နေနေကိုမရနိုင်နေရတိရစ္ဆာန်ပြိတ္တာဖြစ်မယ်ဆိုဒါမရနိုင်ဘူးအသက်ရှည်တဲ့အတဉ္ဇတပြမအရူပပြမတွေဖြစ်နေမယ်ဆိုရင်လည်းဒီသူတော်ကောင်းတရားတွေမရနိုင်သူရှင်မျိုးပြောသွားပြီးတော့ပြီးတဲ့ခါကျတော့ဗာလဲဆိုတော့ ပစ္စံတေရပါဗျာဘုရားသာနာဘုရားဆုံးမမရှိတဲ့ရတ္တိတမှာလူသွားဖြစ်မယ်ဆိုမရနိုင်ဘူးနောက်တစ်ခုကကိုယ်မှာမိစ္ဆာယူဆရှိနေမကောင်းတဲ့ယူဆတွေးခေါ်နေရှိနေလည်းပဲတရားမရနိုင်ပါဘူးနာလိုတဲ့စိတ်လည်းမရှိတော့မရဘူးဗျနောက်တစ်ခုကကိုယ်ကနိမလမ်းမှာအယူဆမှန်ပေမဲ့လို့ကိုယ်မှာတရားကိုသိနိုင်တဲ့ဉာဏ်ဥရပြဉာဏ်တော့နော်ဉာဏ်ပါတဲ့ ပုံကုံမျိုးဖြစ်မှတရားရနိုင်မွေးကြတဲ့ဉာဏ်ပါတိဟိဉာဏ်ခေါ်တယ်ဉာဏ်ပါတဲ့ပုံကုံမျိုးဖြစ်မှအဲ့ဒါကတော့ခုနပြောခဲ့ပြီဥရပြဉာဏ်လောက်ဖြစ်ဖူးတဲ့ပုံကုံရဖူးတဲ့ပုံကုံဒါဆိုတိဟိပရိတန်နေပါတဲ့ပုံကုံတိဟိပရိတန်နေဉာဏ်ရှိတဲ့ပုံကုံပြောရဂန္ဒီလူတိဟိပရိတန်နေဉာဏ်တော့ပါပါတယ်ဖရာမဖြစ်တဲ့ချိန်အဲ့ဒီချိန်ကာလမျိုးမှာသွားလူဖြစ်ရင်လည်းတရားမရနိုင်ဘူးဒါပြောတယ်ပေါ့ နောက်တစ်ခုကတော့ဗာလဲဆိုတော့နံပါတ်၄ကတော့မျက်စိနားလျာကိုဆိုတဲ့အိန္ဒိရီ6ပါးချွတ်တက်မှုဖြစ်နေလည်းပဲတရားမရနိုင်အိန္ဒိ6ပါးပြည့်စုံနေမှတရားရဒါလည်းဒုံလဘတရားတစ်ခုပဲနော်မျက်စိနားလျာကိုစိတ်ဒါတွေပြည့်စုံနေတယ်အဲဒီလိုပြည့်စုံနေမှမချွတ်တက်မှ တရားရနိုင်တယ်နောက်တစ်ခုကတော့ထုံထိုင်းဆွမ်းအပ်တဲ့ပုဂ္ဂိုလ်မဖြစ်အောင်အဲ့ဒီပုဂ္ဂိုလ်မဖြစ်အောင်အဲ့ပုဂ္ဂိုလ်မဖြစ်တာပဲကိုယ့်အတွက်တုံးလပါတစ်ခုနောက်တစ်ခုကတော့ကုသိုလ်တရားတွေမှာလိုလားတဲ့ဆန္ဒရှိတယ်။နော်ကုသိုလ်ပြုခြင်းနဲ့စိတ်ရှိတာတရားနာခြင်းနဲ့စိတ်ရှိတယ်တရားထုတ်ခြင်းနဲ့စိတ်ရှိတယ်လူတွေတန်းများသောဘုလိုလူမျိုးတွေကလူရတနာအင်တန်ဝါဒနာပါတယ် ဒီတဲ့တစ်ဆင့်တက်လာနည်းနည်းလေးတွန့်ဆုတ်သွားများသောဘာတွေတွေ့ရလဲဆိုဥမာဆွန်စားပင့်ပြီးဆိုအဲ့ဒီအိမ်မှာသွားတွေ့ရတယ်ဆုံးကပ်ပြီးဆိုတာအကုန်လုံးဟိုသူတစ်ခွက်ကိုတစ်ခွက်လာကတ်ကြအဲသီလယူကြဆိုဆိုဘယ်ပြောက်ကုန်မသိအိမ်မှာဟိုကအလုံးမားတယ်လို့လုံးရှိတယ်လို့လုံးနဲ့ရှောက်ထွက်ဒါမျိုးတွေများအဲတရားနာကြဆိုဆိုကုံပြောက်ကုံရောအဲဒါမျိုးတွေများနော်လူရာတန်းတာကိုကျင့်တတ်ကြတယ် လူရဒါနာနဲ့ကျင်းဒီတဲ့တက်မလားဒါနဲ့ပတ်သက်ဘုန်းကြီးနောက်တိုင်းသားတယောက်ကနေပြီးတော့ဒီ message ချူးဆက်ဖဲလေးစင်တာသွားအထုစင်က Robert ဆိုသူကအိဒါဌာနတွေမန်နေဂျာလုပ်တယ်သူနဲ့ဘုန်းကြီးဒီအခြေတိုင်းက Islam Meditation Society ဆို MS ဒီနောက်တိုင်းသားထူထောင်တဲ့ရိတ်တာကြီးမှာဧက300ကျော်လောက်ရှိတယ်လေလာပြည့်တယ် main ကယောဂီ100ကျော်လောက်ဒုတိယဌာနကစကားမပြောအောင်ယောဂီ30တက်တက်လို့ကြွေးတယ်အဲ့ဒီဌာနမှာဘုန်းကြီးတရားဝင်တာနှစ်နှစ်လောက်ဝင်ဘူးတယ်နောက်တဌာနကဓမ္မသင်္นานပေးတာတော့စနေတနင်္ဂနွေပဲသင်တယ်ထိုင်ခိုင်းတယ်လို့သုံးဌာနရဲ့အဲ့ဒီသုံးဓမ္မသင်္นานပေးတဲ့ဌာနလည်း30လောက်ပဲလက်ခံနိုင် အဲ့ဒီလုံနဲ့ဘုန်းကြီးတို့ရေးသားလက်ပတ်ကြည့်ကြတယ်ပေါ့ကြည့်ပြီးတော့မေးပြပါတယ်ရောဘခီလိုမင်းတို့ဒီဌာနကြီးမှာဗာနီးတွေပြတယ်လေဆိုမေးတော့မာစီနီးပါတယ်ပြီးတော့ရရှာကြီးကိုရင်ကနီးဆိုတာဒါမျိုးတွေပြောတယ်လောလောဆယ်ဖောက်တော့နီးပေါ့ဒါတွေပါအဲ့ရနေသူကလည်းရှာကြီးကိုရင်ကနီးဆိုဘုန်းကြီးကပြောပါတယ် အဲ့ဒါဆာယီကိုရင်ကနေတော့မူရင်းမဟုတ်ဘူးဆာယီကိုရင်ကရဲ့ဆရာဆာယီဘခင်ဆာယီဘခင်ဆရာနာဂန်ဆရာတက်ကြီးနာဂန်ဆရာတက်ကြီးဆရာတော်လဲဒီဆရာတော်ကလဲဒီနီးပဲဘုန်းကြီးပြောပြတယ်သူကဘုန်းကြီးတို့နိုင်ငံမှာ6လလောက်ဒုံလမဝေပြီးတရားအထုတ်မှုတယ်ရိတ်တာဌာနတွေကြာတယ်လူမတမ်းမလူပုံပုံပေါ့လာဘာလို့ယောဂီတွေကများတော့ယောဂီတွေကသူကလူချင်းကိုကလူချင်းတရားသိလူချင်းတွေပဲ အဲ့လိုဖြစ်တာအဲ့တော့ဘာတုံ့တပြလဲအရှင်ဖျားတို့ဗမာလူမျိုးတွေကဒါနောက်ခရေစီဖြစ်တယ်ပြီးတော့နောက်တိုင်းသားတွေကတော့ meditation ကို crazy ဖြစ်တယ်သူကလို့ခုတ်ကြကြသူပြောရလဲမှန်တယ်လို့ပဲလို့ဘုန်းကြီးတို့တွေးကြော်နော်လူတို့တောင်းဖို့ဆိုရင်ဘုန်းတို့လူမျိုးမတွန့်တော်ဘူးဗျာဒါပေမဲ့ခုနကဒီတဲ့တစင်တက်ရမယ်တိလကျင့်စဉ်တွေကျင့်ဖို့နော်ဘာဝနာတွေကျင့်စဉ်ကျင့်ဖို့တရားနာဖို့တရား ဒီလိုအဆင့်တက်လိုက်လို့ရင်ပြန်လျှော့ကြလာသူတို့ကြတော့တမျိုးပြန်သူတို့ကတရားကိုယင်လေးလာတယ်တရားသိပြီးမှဉာဏ်နဲ့ဒါနတို့ဒီလောက်အဲ့လိုပြန်လေးလာတယ်သူတို့နီးရတော့ဟုတ်တော့တော့ရှင်းနေနော်ဘုန်းကြီးတို့နီးရကြတော့အပေါ်တက်မလာတော့နီးရတော့နီးမှလာမှာပဲဒါနသီလဖြည်းဖြည်းချင်းတက်နိုင်တော့ကောင်းဒါပေမဲ့ဖြည်းတက်မလာဘူးရဒီလောက်နေရနေအဲ့ရနေတက်နေအောင်ကြိုးစားမယ်နော်ဒီတရားစခန်းလောက်တယ်ဆိုတော့ဒါပါပဲ သီလလောက်နဲ့မကျင့်နိုင်နဲ့လူရဒါနနဲ့မကျင့်နိုင်နဲ့တရားထုံးတရားသိလာပြီဆိုရင်ဘယ်သူမှတိုက်တွန်းစရာမလိုအလုံးလုံးလူကျင်တဲ့တန်းကျင်တဲ့စိတ်ပေါက်လာတယ်အလုံးလုံးသီလဆောက်တည်ကျင်တဲ့စိတ်ပေါက်လာတယ်တရားသိရင်ပိုလှုပ်ချင်တဲ့စိတ်တွေပေါက်လာတယ်ခုဒီထဲမှာအတင်သမားတွေပါတယ်ဘုန်းကြီးတို့ကတရားပြတဲ့အခါမှာမေးစေချင်တယ်ဘုန်းကြီးကိုယ်တိုင်လည်းအဲ့ဒါမျိုးပဲလုပ်တယ် ကိုမသိမသိပေါ့ဗျာခက်ခဲရှင်ဆရာတော်ဘယ်လိုအထုတ်ရမလဲမေးရမယ်ခုတိတန့်တွေ့တဲ့အခန်းနေပေးထားတယ်အဲ့ခန်းကလာပြီးမေးပါဓမ္မုတ်တရားကိုရှင်ရှင်ဒီအကြောင်းကြားတယ်အသက်ဆိုအသက်ပေါ့လုံးဝအမထုတ်သေးဘူးအမထုတ်သေးအကြောင်းပြောမေးအခုခုနကအနာဘာနာနည်းနည်းတင်ထားတယ်ဒီတိုင်းလည်းလှုပ်ကြည့်ခက်ခဲကြုံရတဲ့ခန္ဓာမှာတွေ့ဆုံမေးစေခြင်းတယ်အဲ့တော့မှဘာမှလည်း ကြောက်ရှာမရှိပါဘူးတကယ်လို့ဘုန်းကြီးတို့ဒီဗမာရဲ့ယဉ်ကျေးမှုကတကယ်ဘုန်းကြီးတွေဆိုလေးစားတာနဲ့မလျှောက်ရဲတာနဲ့အဲ့ဒီလိုမဟုတ်ဘူးဘုန်းကြီးတို့ဒီနောက်တိုင်းမှနေတာကြားလာတော့ဘလို့လျှောက်ကြောက်ပြဿနာဖြစ်ဘုန်းကြီးနဲ့တွေ့စကားမပြောတတ်တာတော့မပြောရဲတာတော့အဲ့ဒါတွေနဲ့လန့်ရှင်ပြီးတော့ဒီကမာကြီးတွေလျှောက်ဖို့တွန့်ဆုံနေကြတယ်အဲ့ဒီလိုမဟုတ်ဘူးနော်တရားရဖို့သိဖို့ရေးကြည့်တယ်ပြောတာတော့ဟောပါဗျာဘုန်းကြီးတခုပြောမယ် ဟိုကိုယ့်ယဉ်ကျေးမှုသူ့ယဉ်ကျေးမှုတော့ရှိတော့ဒီ message ယူဆက်သွားတဲ့ခါမှာတော့ဘုန်းကြီးတို့ဒီလိုအနောက်တိုင်းသားတွေကိုဘုန်းကြီးတွေနဲ့တရားစစ်တဲ့ခါမှာတော့သူတို့ကသင်ပေးပါသူတို့ရဲ့စကားလုံးမှာတော့ဘုန်းကြီးတွေကြားအထူးပေါ့ဘုန်းကြီးအခုဘုန်းကြီးနဲ့ဒီဘုန်းကြီးတို့ဗမာမှာကြပြောဖို့ဆိုဖို့ရှိတယ်လေဘုန်းကြီးလည်းဆိုရှင်ဘုရားတပည့်တော်ဟုတ်လားကိုယ်ရဲ့ကြီးတဲ့ပုဂ္ဂိုလ်ဆိုခမည်းကျွန်တော်ရှင်ကျမကိုယ်ရဲ့ငယ်တဲ့ပုဂ္ဂိုလ်မင်းငါပြောတာကို နောက်တိုင်းစကားကြဘယ်သူနဲ့ပဲပြောပြောယူနဲ့အိုင်နဲ့ပဲရှိတာဆိုအဲ့ဒါဆိုခက်တော့တာလို့ဘုန်းကြီးလည်းယူနဲ့အိုင်နဲ့ပဲပြောဒါမျိုးလို့သူတို့ကတော့နောက်တိုင်းဌာနတွေကဘလို့တင်တာလဲဆိုဗန်ဒီတို့ဆရာတော်တို့ဒါလေးတော့သူတင်ပေးတာတွေ့လိုက်ဆရာတော်ဗန်ဒီဒါလေးတော့ခံပါတယ်ယူတော့အိုင်တို့တော့ပြောတာပေါ့ပြီးတော့ခဏဗန်ဒီလေးပါလေးထည့်ပါတယ်စာရှောင်းခြင်းဗန်ဒီဆိုပြီးတော့ဆရာတော် ဒါမျိုးတွေကသုံးသင်ပေးပါပြောချင်တာတော့ဟိုစိတ်ထရရိုသေလေးစားမှုရှိဖို့ရည်ကြည်တာပါပဲဒီလိုဘယ်လိုပဲပြောပြောအဆင်ပြေပါတယ်အဲ့ဒါလေးသိချင်းသိစေချင်လို့နော်ရောဘုန်းကြီးနဲ့ပြောဖို့ဝင်လေးတာလို့ဒီလိုတော့ရှင်ပြားလေးတော့ပြောတာဘူးဗျာဟုတ်တယ်မေ့ကျင့်မရှိမပြောတော့ဒါလည်းလေးလာခက်ပါခုနနောက်တိုင်းသားတွေဆိုလဲဗန်းတွေဆိုပါဠိစကားပဲဆရာတော်ဆိုလဲပါဠိစကားပဲဒါထည့်ပြီးတော့သူတို့ပြောတတ်ပါ နော်ကျန်တာတော့ဆင်းသင်းတယ်လို့ပြောလို့ရတယ်အဲဒီနေ့ဒီလောက်နဲ့သိမ့်မယ်နော်နင်းနဲ့ခုနဘာတုဘာဝတုံးမှာဈာနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညံဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဒါတော့ပြောပြီးရစီမံပြရပါလို့ရှင်ဗျာ။အဲဘုန်းကြီးတို့ရှေ့တန်းလူတွေအိမ်အောင်မှာဆိုအင်းဆူတောင်းအမြပေးလိုက်ကြအောင်။ ဣတံမေဘုံညံဣတံမေဘုံညံမကဖလာမကဖလာညာနတ္တညာနတ္တပစ္စယောပစ္စယောဟောတုဟောတုဣတံမေဘုံညံဣတံမေဘုံညံသဗ္ဗတတ္တနံသဗ္ဗတတ္တနံဘာစေမဘာစေမသဗ္ဗေတတ္တသဗ္ဗေတတ္တဒုက္ခိတာ သုခိတဟွန်တုဟွန်တုညာတယောညာတယောကုသိုလ်အမြအမြယူရောမူကြပါကုန်လုံးသာဓုသာဓုသာဓုကုသိုလ်အမြအမြယူရောမူကြပါကုန်လုံး သာဓုသာဓုသာဓုကုသိုလ်အမြအမြမြယူတော်မူကြပါကုန်လုံးသာဓုသာဓုသာဓု